အဲ့ဒီရုပ်တွေကိုကြောက်ပြီးတော့သိသိရမှာပဲအဲ့ဒီ၆တန်တဲ့ဒွါရ၆ဘောမှာတည်ရှိတဲ့ရုပ်တွေကိုသိသိပြီးတဲ့အခါကျတော့ဟိုရုပ်တု10မျိုးကိုပါဆက်လက်ပြီးသိသိရပါတယ်နော်အာဂတကတော့တွေ့ပြီးသားပဲအဲ့တော့ကာယဝိညာဉ်ဝစီဝိညာဉ်ရှုကျင်နေဆိုရင် လက်ကလေးကိုကြည့်ဆန့်ကြည့်အဲ့ဒီအချိန်ကမှဒီလက်အထိမိမိတို့ကလိုက်ကြည့်လိုက်ရင်ဒီစိတ်ကြောင့်ဖြစ်တဲ့ယုတ်ကလတိတမှာပါတဲ့ဝါယောဓာတ်ကဒီဒီဝိညာဉ်ယုတ်ကလေးကိုယ်ရဲ့ယုတ်ဆန့်တဲ့ယုတ်ကလေးတွေဖြစ်စေတာကိုမြင်အောင်ရှုရပါတယ်။အဲဒီလိုကိုယ်ရဲ့ဆန့်တဲ့အခါမှာ တော်တော်လည်းလည်းပုဗ္ဗဘာဘာကွေးနိုင်ရင်လဟုတံမုဒ္ဒတကမညတခေါ်တဲ့ပေါ်တဲ့သဘောနုညံ့တဲ့သဘောကွေးလို့ဆန်းလို့ခံညာနေတဲ့သဘောလေးတွေကိုသွားတွေ့နိုင်တယ်။ဒါဝိကာရယုတ်ကလေးတွေပဲနော်။ကွေးလို့ဆန်းလို့ကသိမလွယ်ကူဘူးဆိုရင်တော့လဟုတံမုဒ္ဒတကမညတမပါဘူး။စိတ်ကြောင့်ဖြစ်တဲ့ယုတ်မှာရှုတတ်ရင်ဥတုကြောင့်ဖြစ်တဲ့ယုတ်တွေမှာလည်းတချို့မှာပါတယ်တချို့မှာမပါဘူး။အာဟာရကြောင့်ဖြစ်တဲ့ယုတ်တွေမှာလည်းတချို့ဒီလဟုတံမုဒ္ဒတကမညတပါတယ်တချို့မပါဘူး။ကံကြောင့်ဖြစ်တဲ့ယုတ်မှာတော့ ဒီလဟုတ္တမုဒ္ဒတာကမညတ္တာတွေကမရှိဘူးကံရဲ့စွမ်းအားကြောင့်သူကဖြစ်ပေါ်နေတဲ့ယုတ်တွေပဲနော်အဲ့ဒီလိုသိသိနိုင်ပြီဆိုရင်ထိုယောဂီပုဂ္ဂိုလ်ကခုနကလက္ခဏာယုတ်လို့ခေါ်တဲ့ဥပါစေယတန်တတိသရတအနိစ္စတဒီယုတ်ကလေးတွေကိုရှုရတယ်သူကဖြစ်မှုလေးပဲဥပါစေယနဲ့တန်တတိကဖြစ်မှုလေးပဲပရိသန္တိအချိန်ခါမှာခေါင်းဆုံးစပြီးဖြစ်တဲ့ယုတ်ကလ၃မျိုးရှိတယ်အဲ့ဒီယုတ်ကလ၃မျိုးရဲ့ဖြစ်တဲ့သဘောကိုမြင်တာကဥပါစေယဖြစ်တဲ့သဘောက ဖြစ်တဲ့သဘောကဥပစေယအဲ့ဒီနောက်ဆက်လက်ပြီးတော့အိန္ဒိယပြည့်စုံတဲ့အထိလက်တွေခြေတွေအင်္ဂါတွေစုံညီတဲ့အထိဖြစ်နေတာကတတိဥပစေယပဲ sorry ဟိုသမာတော့အာဆီယံနဲ့ဥပစေယဆိုပြီးဒီလိုခွဲတယ်ဒါပေမဲ့ဒီယုံ28ပါးရည်တွက်တဲ့ဘိုက်မှာတော့ဥပစေယလိုပဲခွဲလိုက်ပါတယ်အဲ့ဒီအိန္ဒိယပြည့်စုံပြီးတော့ဘဝတလျှောက်ယုတ်တည်ရဖြစ်မှုလေးတက်တက်ကတော့ငန္တတိဆိုပြီးတော့ဒီလိုသုံးတယ်နော် တည်မှုကတော့ဇရတာအဲယုတ်ကလတစ်ခုမှတည်ရှိတဲ့ယုတ်တည်ရဲ့တည်နေတဲ့ခဏခေတ္တလေးပါတည်တာကဟိုမတ်တရပြီးရက်နေတဲ့ပုံစံမျိုးတော့မဟုတ်ဘူးဖြစ်ပြီးတာနဲ့တည်ပြက်မဲ့ပဲရိုင်လဲနေတဲ့သဘောလေးပဲတည်မှုထီကာလကဇရတာပြက်သွားတဲ့သဘောကအနိစ္စတာဒါလေးတွေကိုဆက်ပြီးယုတ်ကလတိုင်းမှာလိုက်သိသိရပါတယ်အဲ့ဒီလိုသိသိလို့အောင်မြင်တဲ့ပုဂ္ဂိုလ်ကဒီယုတ်အလုံးကိုခြုံငုံပြီးတော့အဲ့ဒီခါကျတော့မှယုတ်ယုတ်လို့ရှုရတာပါနော် ကလတ်ဆိုတာဘယ်လိုနည်းလဲမသိဘူးကလတ်တစ်ခုမှရှိတဲ့ရုပ်သဘောတရားရှင်မျိုးကိုမျိုးဆယ်မျိုးဆိုတာဘယ်လိုနည်းလဲမသိဘူးမသိတဲ့ပုဂ္ဂိုလ်ကကိုယ်တာကရုပ်ဆန္ဒကရုပ်အဲ့ဒီလိုသွားရှုရင်တော့ဒီပရမတ္ထသစ္စာနဲ့ရောက်ပါမလားမရောက်နိုင်ဘူးနော်သွားတိုင်းသူကရုပ်ရုပ်လို့ရှောက်ရှုံတဲ့ဒီရုပ်ပရမတ်ကိုဘယ်လိုမှမသိနိုင်ပါဘူးတဲ့ကဲအဲ့ဒီရုပ်တရားရှုတဲ့အပိုင်းကိုတော့ဒီလောက်နဲ့ရပ်ပြီးတော့နံပိုင်းမှာဆက်ပြီးပြောမယ်ဒါပေမဲ့လို့အဲ့ဒီရုပ်တရားကို ရှုတဲ့အပိုင်းမှာ မေးကျင်တာများအခုထိရှိခဲ့ရင်တော့မေးလို့ရပါတယ်နော်ကဲမေးကျင်တာမရှိခဲ့ရင်တော့နံပိန်းသွားကြအောင်နော်နံပိန်းကြီးနေဝေထားတယ်နဲ့တူပါတယ်နော်ဝေထားသလားဟွန်းနံပါတ်1စာမျက်နှာလေးနည်းနည်းလေးကြည့်လိုက်စမ်းပါဦးယတနာလုံနေတာကအဲ့ဒီစာတန်းလေးပဲ ဧကိစရခနေဂောတိတတသဟတသင်္ခဥပ္ပိစိတ်တောနိရောဇတိဒါတန်ယုထကရဒုတိယလက်ဆံမျက်နှာ295မှာဖွင့်ဆိုထားတာဖိနပိန္ဒုပမသုတ်တာမှာပါပဲနော်ဘာပြောတာလဲနန္တရတို့ဒီကမျက်စိတမိလျှက်တပြက်လက်ဖြစ်တတွဲဟုခေါ်ဆိုအပ်သောအချိန်ကာလအတွင်း၌ပင်ဂရေတသိမ့်မကဖြစ်ပြီးလျှင်ချုပ်ပြတ်သွားကြ၏ဤကျမ်းကအစုံအမိများကိုကိုးကားလျက် မျက်စိတမိတ်လျှက်တွေပြက်လက်ဖြစ်တရွဲ့အတွင်းမှာဂရေတသိမ့်မက ဖြစ်ပြီးပြက်နေသောအဲညာလေးကပုံနေတယ်ဖြစ်ပြီးပြက်နေသောဒီနန္တရားတွေကိုဘယ်လိုလုပ်ရှုမလဲဟုဂရေတသိမ့်နှင့်ခဏခဏအကင်အပေါက်ခံရပါတယ်တဲ့ဟုတ်တယ်မလားဒါဘုရားရှင်ရဲ့တရားတွေဘုရားရှင်ရဲ့တရားတွေကဒီနေ့ဝိပဿနာလောကကမျက်နှာသာမပေးတော့တော်တော်လေးမျက်နှာငယ်ပြီးတော့ဟိုကြောင်မှာသွားကတ်နေရတယ်နော်ကြောင်မှာပုတ်နေရတယ် အဲ့ဒီယုံနံတရားတွေကိုရှုဖို့နည်းစနစ်အခုပြောမှာဖြစ်ပါတယ်နော်တစ်ချိန်ကတော့ရှုလို့ရခဲ့ကြပါတယ်တစ်ချိန်ဆိုတော့ကဘုရားရှင်လက်ထက်တော်နဲ့နောက်ပိုင်းတော်ခမများများယဟန္တာမထေရီတော်များများပေါ်တဲ့အချိန်ခါမှာတော့ဒီယုတ်ဒီနံတွေရှုတယ်ဒီနံတွေကဒီတိုင်းပဲဖြစ်တာတခြားတစ်မျိုးပုံစံနဲ့ပြောင်းပြီးဖြစ်ရောဓမ္မတာမရှိပါဘူးအဲ့ဒီယုတ်တဲ့နံတွေကိုရှုတဲ့အပိုင်းမှာနီးစနစ်ကလိုပါတယ်နော်နီးစနစ်ကအောက်မှာကြည့် တိဝိဒောဟိအရုပကမ္မထာနေအဘိနိဝေသောဖတ်တဝဒေနဝေဒနာဝဒေနစိတ်တဝဒေနာတိဒါကအထက်ကရာကြီးတွေကအောက်မှာတန်းပြီးစာမျက်နှာနှစ်ပတ်တည်းနဲ့ပြောထားပါတယ်သူတို့ကဘုရားရှင်ပေးတဲ့နိစ္စနစ်ကိုအမိပြုတ်ပြီးတော့ဒီစာတွေကိုရေးထားတာပါ သက္ကုအနေဆံရူပအနေဆံသက္ကုဝိညာဏအနေဆံသက္ကုတံဖတ်သောအနေဆောယံပိတံသက္ကုတံဖတ်တာပစ္စဥပ္ပတ္တိဝိရိတံဒုက္ခဝဒုက္ခဝအတုက္ခမဒုက္ခဝတံပိအနေဆံဟောဘုရားကတရဏဝကမှာသုတ်တံတော်ခံပြမြတ်မှာပုံစံတူဟောထားပါတယ်နော်သက္ကုကိုအနေဆံလို့ရှုမှာယူပယံကိုအနေဆံလို့ရှုမှာဒါရုပ်ပိုင်းသက္ကုဝိညာဉ်အနေဆံဟောဝိညာဉ်ကစရှုတယ်သက္ကုတံဖတ်သောအနေဆောဟောဖတ်တာရှုတယ် ယံပိတံသကုတံဖတ်တာပိစ္ဆာဥပ္ပဇ္ဇတိဝေရိတံဒုက္ခဝါဒုက္ခဝါအတုက္ခမတုက္ခဝါတံပိအိဋ္ဌဟောဝေဒနာကိုအိဋ္ဌလို့ရှုဒါဘုရားပြထားတဲ့နီးပဲအဲ့ဒီနီးကိုမှီပြီးတော့ဒါရုပ်ပိုင်းမှာဘုရားရှင်ကသကုအိဋ္ဌရူပအိဋ္ဌခေါ်တယ်နာမ်ပိုင်းကျတော့သကုဝိညာဉ်ရဲ့ဖတ်တာရဲ့ဝေဒနာရဲ့သုံးခုဟောသွားတယ်ဒါဒေါရ6ပါးလုံးမှာဘုရားကဒီလိုဟောဘုရားရှင်ကဟောထားတယ်အဲ့ဒီဟောကြားချက်ကိုနီးယူပြီးတော့အထက်ကရာမြတ်ကဒီတိုင်းရှင်းထားတာပါနဂမထံသိသိတဲ့နီးစနစ်ဒီဘယ်နှခုရှိလဲ ၃ခုဖတ်တာကစသိသိတဲ့ဤစနစ်ကတစ်ခုဝေဒနာကစသိသိတဲ့ဤစနစ်ကတစ်ခုအသိစိတ်ဝิญဉ်ကနေစပြီးသိသိတဲ့ဤစနစ်ကတစ်ခုဆိုပြီးတော့၃ခုရှိတယ်နော်အဲ့ဒီ၃ခုမှာတရားအထုတ်တဲ့ပုဂ္ဂိုလ်ကနှစ်မျိုးရှိနေတယ်ဓမ္မထတွေကအထုတ်နေရင်သိပြီးအချင်းကြတယ်တို့ဝိပဿနာပဲတည့်ရသွားအထုတ်တော့မယ်ဒါကြောင့် ဒီသမထကိုအမထုတ်တော့ဘူးဆိုပြီးတော့သူတို့ဝိပဿနာကိုစပြီးအထုတ်တယ်ဝိပဿနာကိုစအထုတ်ရင်ဘာကစအထုတ်ရလဲဘုန်းကြီးတို့ဒီဝိသုဒ္ဓိမေအထက်ကရာဒုတိယအတွက်စာမျက်နှာ222မှာအတိအကျပြောထားတယ်နော်သုံးဓာဝိပဿနာယာနိကောပဏအယမေဝဝသမထယာနိကောစတုဓာတုဝဝထာနေဟုတ်ဌာနတေတံတေတံဓာတုပရိခမုခဏအညတရမုခဝတေန သင်္ခေပတောဝဝိထာရတောဝသတ္တသောဓာတုယောပြိခဏတိစသည်ဖြင့်သူကဒီလိုရှင်းထားတယ်။ဘာပြောတာလဲ။သုဒ္ဓဝိပဒနာယန္တိကပုဂ္ဂိုလ်ပဲဖြစ်ဖြစ်သို့မဟုတ်ဒီသမထယန္တိကပုဂ္ဂိုလ်မှာနှစ်နည်းရှိတယ်။သူကဇန်တမာတိစွမ်းအားရှိနေတဲ့အတွက်ဇန်တွေကိုအထုတ်စဉ်အခါကဇန်ကားတွေကိုသူကချွတ်တတ်ပြီးဖြစ်တယ်။ချွတ်တတ်ပြီးဖြစ်တဲ့အတွက်ကြောင့်ဇန်ကားတွေကိုသိသိမိလို့အောင်မြင်တဲ့ပုဂ္ဂိုလ်ကဇန်နံတရားတွေကိုဆက်သိသိလဲအောင်မြင်နိုင်တယ်။ သို့တော့အဲဒီလိုဇာဏတရားတွေကိုသိသိပြီးတဲ့အချိန်ခါမှာယုတ်ကမထံကိုရှုတော့ဒီတခြားကာမဝဆရနံတရားတွေကိုရှုတော့မယ်ဆိုရင်တော့သူကဒီစနစ်ကိုယုတ်ကိုပြန်ရှုရတယ်ဗုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ကြတော့ဘာရှုမလဲစတုဓာတုဝဝဋ္ဌနေဥဒ္ဒနာတေတံတေတံဓာတုပရိက္ခအမှုခန္ဓာစတုဓာတုဝဝဋ္ဌံကမ္မထံဘိဓကမ္မထံဘိမှာသူဖွင့်ဆိုခဲ့တဲ့အတိုင်း အကျဉ်းကြီးကြရင်လည်းအကျဉ်းကြီးနဲ့အကျဉ်းကြီးကြရင်လည်းအကျဉ်းကြီးနဲ့ဓကမတန်ကိုစရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။ယုတ်ကစရှုရမယ်။အဲဒီတော့သုဒ္ဓဝိပဿနာဉာဏ်ဤကပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ယုတ်ကစရှုတယ်။ယုတ်ရှုပြီးလို့ဒီပုဂ္ဂိုလ်ကနံပြောင်းရှုတော့မယ်ဆိုရင်နံကမထန်ရှုနည်းကဘယ်နှခုရှိလဲ။နှစ်နည်း။ယုတ်ကမထန်ရှုနည်းကြတော့ဓကမထန်အကျဉ်းကြီးဓကမထန်အကျဉ်းကြီးဒီနှစ်နည်းပဲရှိတယ်။ခုနံကမထန်ရှုနည်းကြတော့ဖတ်တာကစရှုခြင်းလဲရှုဝေဒနာကစရှုခြင်းလဲရှု အသိစိတ်ဝိညာဉ်ကစရှုခြင်းလဲရှုသုံးနည်းရှိတယ်အကရိဖတ်တာကစရှုခဲ့ရင်ဟိုတနေ့ကပြောသလိုသူကဓမ္မနုပါဒနာထဲမှာသူဝင်တယ်ဝေဒနာကစရှုခဲ့ရင်ဝေဒနာနုပါဒနာထဲမှာဝင်တယ်အသိစိတ်ဝိညာဉ်ကစရှုတော့စိတ်တန်နုပါဒနာထဲမှာဝင်သွားတယ်နော်အဲ့ဒီလိုရှုလိုက်တဲ့အပိုင်းမှာယောဂီပုဂ္ဂိုလ်က နံတရားတွေကိုရှုတော့မှဆိုရင်ဇာဏံတရားကတော့ထားတော့ခုနကပြောပြီးပြီတခြားနေ့နံတရားတွေကိုရှုတော့မှဆိုရင်ဒီပုဂ္ဂိုလ်မှာရှိရမယ့်အင်္ဂါရကလေးတွေလိုအပ်ပါတယ်နော်နံတရားကိုရှုတော့မှပုဂ္ဂိုလ်ကဘာဖြစ်လဲအောက်မှာကြည့်ဟိုးဆံမျက်နှာ196ကြည့်လိုက်ပါဒါကအမတန်အရေးကြီးတဲ့လုပ်ငန်းခွင်ဖြစ်နေတယ် ယတမသဧဝံသူဤတုဒ္ဒရူပပရိကဒေဝတတ္တအရူပဓမ္မတိဟာကာရေဟိဘဂတဟွန္တိတတ္တမသူဤတုဒ္ဒရူပပရိခေနေဝအရူပပရိခာယယောဂကတဘောနဣဒရေနသစေဟိဧကတမိဝရူပဓမေဥပတိတေဒွိတုဝါရူပံပဟာယအရူပပရိကဟံအာရဝတိကမထာနာတောပရိဟာယတိပထဝီဂတိနာဘာဝနာယဩဒပကာရပပတိယခာဝိဝိယ သူဝိသုဒ္ဓရူပပရိခတပဏအရုပပရိခဟယယောဂံကရောတောကမထာဏဟုတ်တင်ဝိရုံနေဝေပုံလံပပုဏ္ဏတိဒါကဘုန်းကြီးတို့ဝိသုဒ္ဓိမဲ့အထက်ကရာဒုတိယရဲဆံမျက်နှာ229မှာဖွင့်ဆိုထားတာပါနော်။ဘာပြောလဲ။သူကနံကမထံကိုသိသိမဲ့ပုဂ္ဂိုလ်ကယုတ်ကမထံကိုကောင်းစွာရှုထားပြီးဖြစ်ဖို့လိုတယ်။သူဝိသုဒ္ဓရူပပရိကကောင်းမွန်စင်ကြယ်စွာဖြင့်ယုတ်ကိုရှုထားပြီးသိသိထားပြီးဖြစ်ဖို့လိုတယ်။ ဒီတော့အဲ့ဒီလိုယုတ်ကမထံကိုကောင်းမွန်စင်ကြယ်စွာရှုထားပြီးတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှသာလျှင်ဒီနန္တရားတွေကသုံးမျိုးသောအချင်းအဖြစ်ထင်လာတယ်ဖတ်တထင်ရှားတာလည်းရှိတယ်ဝေဒနာထင်ရှားတာလည်းရှိတယ်အသိစိတ်ဝိညာဉ်ထင်ရှားတာလည်းရှိတယ်ဒီသုံးမျိုးသောအချင်းအဖြစ်ထင်ရှားလာနိုင်တယ်ဒါကြောင့်ကောင်းမွန်စင်ကြယ်စွာယုတ်ကမထံကိုသိသိပြီးတဲ့ပုဂ္ဂိုလ်သည်သာလျှင်နံကမထံကို သိမ့်စည်းဖို့ရန်အတွက်ကြိုးစားအထောက်ပါတဲ့။နဣတရေနယုတ်ကမထံကိုကောင်းမွန်စင်ကြယ်စွာမသိမ့်စည်းရသေးဘဲနဲ့နဂမထံကိုသွားပြီးတော့ပြောင်းပြီးမသိမ့်စည်းပါနဲ့။သိမ့်စည်းကြရင်ဘာဖြစ်လဲ။သဇေဟိဧကသမိန်ဝရူပဓမေဥပတိတေတွေ့သူဝရူပံပဟာယအရူပပရိက္ခအာရပတိကမထန္တာတောပရိဟာယတိအကယ်၍ယုတ်ကလေးတစ်လုံးလောက်ပဲမိမိကရှုတတ်သေးတယ်။သို့မဟုတ်နှလုံးလောက်ပဲရှုတတ်သေးတယ်။မပူရာလေးတစ်လုံးရှုတတ်ပြီ။ သို့မဟုတ်ပူရာမာရာလေးနှစ်ခုလောက်တော့ရှုတတ်ပြီအဲ့လိုရှုတတ်ယုံလေးနဲ့နာမ်ကိုတော့ပြောင်းမရှုလိုက်ဒါပြောတာနော်နာမ်ကိုတော့မြပြောင်းရှုလိုက်ရင်ဘာဖြစ်လဲကမ္မထာနာတော့ပရိဟာယတိတဲ့ကမ္မထမဆုတ်ယုတ်ပျက်စီးသွားမယ်ပထဝီကတိနာဘာဝနာယဥဒ္ဓပကာရပပိရိယခာဝိဝိယဆိုတာဟိုတနေ့ကဘုန်းကြီးပြောခဲ့တဲ့တောင်ထိပ်မှာကျက်စားတဲ့နွားမိတ်မှပုံစံလိုဖြစ်သွားမယ်တဲ့သုဝိတုဒ္ဓရူပပရိက္ခတာပဏအရူပပရိက္ခယယောဂံကရောတော် ကောင်းမွန်စင်ကြယ်စွာယုတ်တရားကိုသိသိပြီးတဲ့ပုဂ္ဂိုလ်ကနန္တရားကိုပြောင်းသိသိခဲ့မယ်ဆိုရင်ကြိုးစားအထုတ်ခဲ့မယ်ဆိုရင်ကမ္မထာဏဟုတ်တယ်ဝိရုံလေးဝေပုံလံပါဘူးနာတိကမ္မထံကကြီးပွားသွားမယ်စီပင်သွားမယ်ပြန်ပြောသွားမယ်မညံဖုန်ညာရသည့်အထိတိုးတက်သွားမယ်အဲ့ဒါဘယ်လိုပြောတာလဲဟမ်ဝိသုဒ္ဓိမေအတ္တကရဒုတိယအတွက်ဇာမျက်နှာ229မှာပြောတာဘောင်းဆရာတော်ပြောတာမဟုတ်ဘူးနော်တို့ကြဘုန်းကြီးကိုလှမ်းပြီးတော့လက်သီးနဲ့မထိုးနဲ့ဟလား ဒီတော့ပူရာအိဒါလေးလောက်သိတယ်ပြီးဟိုဘက်ကနံကိုပြောင်းရှုတယ်နားတယ်နားတယ်ပေါ့ဟုတ်တယ်မလားပြောင်းရှုလိုက်ခဲ့ရင်ဘာဖြစ်လဲကမ္မထန်ကြီးဆုပ်ယုပ်ပျက်စီးသွားမယ်ဒီရုပ်ကိုရှုရင်ရုပ်ကိုစနစ်တကျတဏ္ဏရှင်းရှင်းအတိညာရအောင်ရှုပါပြီးတော့မှနံကိုပြောင်းရှုပါဟုတ်တယ်မလားမိမိကသမထယန္တိကပုဂ္ဂိုလ်ဖြစ်လို့နံကစရှုကျင်တယ်ဆိုရင်လည်းရှုပါခွင့်ပေးထားတယ်သို့တော့ဇာဏံတရားတွေကိုသိသိပြီးတဲ့အခါ ကာမဝဆရနံတရားဆိုတာကသက္ခုဒ္ဒရဝိသီပေါ့နော်ယူပါယုံကိုမြင်တဲ့အခါဖြစ်ပေါ်တဲ့စိတ်အစဉ်အတန်ကြတဲ့အခါဖြစ်ပေါ်တဲ့စိတ်အစဉ်အနတ်နံတဲ့အခါဖြစ်ပေါ်တဲ့စိတ်အစဉ်အယတာသိတဲ့အခါဖြစ်ပေါ်တဲ့စိတ်အစဉ်ဖြစ်တဲ့အခါသိတဲ့စိတ်အစဉ်နောက်မနောဒ္ဒရဝိသီတွေကာမဝဆရမနောဒ္ဒရဝိသီတွေပေါ့နော်အဲ့ဒီလိုနံကာမဝဆရနံတရားတွေကိုရှုတဲ့အပိုင်းမှာတော့ဒီစီကလိုက်နာရတော့ဘာဖြစ်လို့လဲနံတရားတွေကစိတ်တက္ကနာတစ်ချက်ဆိုတာကအလွန်လင်းမြန်ပါတယ် ဒီမျက်စိအကြည့်တက်ကိုမရှုတတ်တဲ့ပုဂ္ဂိုလ်ကမျက်စိအကြည့်မှမှီဖြစ်သွားတဲ့စက္ကဝိညာဉ်ရှုလို့ရပါမလားမလွယ်ပါဘူးအဲ့ဒီစက္ကဝိညာဉ်ကစက္ကဝိညာဉ်တခုတည်းမဖြစ်ဘူးရှင်ဘက်စိတ်စတိတ်ခုနှလုံးနဲ့သဗ္ဗစိတ္တသရဏစတိတ်ခုနှလုံးနဲ့အလုံး၈ခုပြန်တူဖြစ်တယ်အဲ့ဒါလှမ်းကြည့်မြင်လားဒီလိုဆိုရင်လည်းဒီစည်းကမ်းလိုက်တာဖို့မကောင်းဘူးလားဒါပဲနော်မမြင်ဘူးလို့အပြင်ထွက်ခဲ့ရင်တော့မိမိကဒီစည်းကမ်းကိုလိုက်တာပေါ့ရုပ်ကိုရှုပြီးမှသူ့နာမ်ကိုပြောင်းရှု ဘာဖြစ်လို့လဲဆိုတော့ဒီယူမာယောင်ကနေပြီးတော့ဒီစက္ခုအကြီးနဲ့ဘဝင်မနောအကြီးနှစ်ခုကိုဗျိုင်းတုံရိုက်ခတ်လိုက်တဲ့အခါမှာဒီစက္ခုထွားတော့ဝိတိစိတ်အစဉ်ကဖြစ်မှာဒီတော့စက္ခုအကြီးနဲ့ဘဝင်မနောအကြီးဆိုတဲ့စက္ခုထွားတော့မနောထွားတော့နှစ်ခုကိုပူးတွဲသိသိရတယ်ယူပါယုံကိုလှမ်းသိသိရတယ်ယူပါယုံကဒီစက္ခုထွားရနဲ့မနောထွားတော့အကြီးနှစ်ခုမှဗျိုင်းတုလာပြီးတော့ရိုက်ခတ်တဲ့အခါကျမှစက္ခုထွားရဝိတိစိတ်စရိတ်တွေကဖြစ်ပေါ်လာမှာဖြစ်တယ် အဲ့ဒီအချိန်ခံကြတော့မှဖတ်တာကိုစပြီးဥတည်ပြီးရှုခြင်းလဲရှုသို့မဟုတ်ဝေဒနာကိုစပြီးဥတည်ရှုခြင်းလဲရှုသို့မဟုတ်အသိစိတ်ဝိညာဉ်ကိုစပြီးဥတည်ရှုခြင်းလဲရှုအဲ့ဒါယောဂီပုဂ္ဂိုလ်ကိုဘုန်းကြီးတို့ကတော့ဒီဘက်ရောက်ရင်တော့မေးပါတယ်ဘာကစရှုခြင်းတလဲဟိုဆရာတော်ကြိုက်တာခိုင်းဟောတချို့ကဒီလိုဖြစ်တယ်ဘုန်းကြီးကြိုက်တာခိုင်းတော့ဘုန်းကြီးကလွယ်ကူတာကနေစပြီးအရှုခိုင်းပါတယ်အသိစိတ်ကလေးနော်အသိစိတ်ကလေးကိုစရှုဖို့ဒါသင်ပေးတယ် ဘာဖြစ်လို့ဒီစနစ်ကိုသင်ပေးရလဲဆိုတော့အောက်မှာရှင်းထားပါတယ်နော်ဒီဘုန်းကြီးတို့သာသနာတော်မှာအသုံးအနှုန်းကဓဝရနဲ့ပတ်သက်လို့အသုံးအနှုန်းနှမျိုးရှိပါတယ်ကာယဓဝရဝစီဓဝရမနောဓဝရဒီအသုံးကတော့ကမ္မဓဝရလို့ခေါ်တယ်ဒါကကံနဲ့ပတ်သက်ပြီးဘုရားစွာဘုရားရှင်းလင်းတဲ့အပိုင်းတွေမှာဟောကြားတော်မူတဲ့အသုံးနှုန်းဝိဓိမာကတော့သက္ကုဓဝရသောတဓဝရ ခန္ဓာ द्वार စေဝါ द्वार ကာယ द्वार မနော द्वार ဆိုပြီးသုံးတယ်အဲ့ဒီဥစ္စာကိုတော့အာယရဏ द्वार လို့ခေါ်ပါတယ်အဲ့ဒီအာယရဏ द्वार ရဲ့အစွမ်းဖြင့်ဓမ္မကြီးတတေဝံပရိခိတရူပတ္တ द्वार ဝတိနအရူပဓမ္မပကတာဟွန်တိကာမဝုထုဝတိနာပိအရူပဓမ္မပကတာဟွန်တိ द्वार ဝတိလောနာ द्वार ဝတိနပဏ္ဏပရိခောအနာကုလောတိကတ္တဝဟုတ်တံ ဒါရဝတိနအရုပဓမ္မပကတာဟွန်တိတိဆိုပြီးတော့မဟာဒီကကလည်းရှင်းထားတယ်ဘာပြောတာလဲဝတ္ထုမိယဝတ္ထုကိုသိသိပြီးတော့နန္တရားတွေကိုရှုမယ်ဆိုလည်းရှုလို့ရပါတယ်တဲ့သို့တော့ဝတ္ထုအနေနဲ့သိသိပြီးရှုခင်ရောရှက်ရှုပ်ထွေးမှုတွေကရှိနေတယ်ဓဝရအလိုက်သိသိခင်မယ်ဆိုရင်တော့တန်တန်ရှင်းရှင်းနဲ့အသိဉာဏ်ကတန်တန်ရှင်းရှင်းဖြစ်နိုင်တယ်တဲ့ ဒါကဘာပြောတာလဲဆိုတော့နေုံဒီမှာဒီကကြီးတွေနှလုံးအိမ်အတွင်းမှာဟရိယဝတ္ထုဆိုတာရှိပါတယ်အဲ့ဒီဟရိယဝတ္ထုကိုမှီဖြစ်တဲ့စိတ်တွေကအယောင်လည်းသိတယ်အတန်လည်းသိတယ်အနတ်လည်းသိတယ်အရသာသာလည်းသိတယ်အတွေ့အထိလည်းသိတယ်ဓမ္မသဘောတွေလည်းသိတယ်သိလိုက်တော့အဲ့ဒီနေရာနေစောင့်ပြီးတော့ရှုလိုက်မယ်ဆိုရင်သူကယူပံယုံသိတဲ့စိတ်တွေလည်းဒီမှာပေါ်နေတယ်တတ္တယုံသိတဲ့စိတ်တွေကလည်း ပေါ်နေတဲ့အတန်အနံ့အာယုံ၆ပါးလုံးသိတဲ့စိတ်တွေကဒီမှာဖြစ်နေတာဖြစ်တော့သူတို့ကရှုပ်ထွေးနေတယ်ဘယ်ဟာကိုဘယ်လိုရှုရမလဲဆိုတော့စနစ်တကျမရှိတော့အဲ့ဒီ ద్వార အလိုက်စကု ద్వార သောတာ ద్వార ကဏ္ဍ ద్వార ဇိမ ద్వార ကာ ద్వార အဲ့လို ద్వార အလိုက်ရှုခဲ့မယ်ဆိုရင်တော့အသိဉာဏ်ကနည်းနည်းလေးတန်ရှင်းတယ်ခွဲတန်းချလို့ရသွားတယ်အဲ့ဒါကြောင့်ဘုန်းကြီးတို့ဒီဇာတ်လေးတွေမှာနံပိုင်းဇာတ်တွေကိုနည်းနည်းလေးကြည့်လိုက်ပါနော် ကဲဟိုဘက်စာမျက်နှာ282ပေါ့နော်စာမျက်နှာ282လောက်ကိုလှမ်းမြော်ကြည့်လိုက်ပါအဲ့ဒီမှာဇာလေးပါတယ်သကုဒ္ဒရဝိထိနဲ့မနောဒ္ဒရဝိထိနော်စာမျက်နှာ282အဲ့ဒီမှာသကုဒ္ဒရဝိထိက၄မျိုးရှိနေတယ်နော်၄မျိုးမှာဘုန်းကြီးတို့ဒီမှာဇာမှာတစ်မျိုးပဲဖော်ပြထားပါတယ် နော်ဝိတိစိတ်အရေအတွက်အများဆုံးဝိတိကိုတော့အတိမန္တယုံဝိတိဆိုပြီးဒီလိုသုံးထားတယ်နော်အဲ့ဒီအတိမန္တယုံဝိတိကိုစံထားပြီးတော့ဘုန်းကြီးတို့ဒီမှာဇရာဆွဲထားတယ်တချို့ဝိတိတွေကအာယုံကနေပြီးတော့ထင်းထင်းရှားရှားနဲ့ဒီဒွါရနှစ်ခုမှာပြန်ကျူလာရိုက်ခတ်လိုက်တဲ့အခါမှာဒီအတိမန္တယုံဝိတိဖြစ်တတ်ပါတယ်နော်အဲ့မှာပိစ္ဆဒရဝဇံအပေါ်မှာဇရာလေးအောက်မှာကြည့်နော် စကုဝိညာဉ်တံပတိဆိုင်တန်တိရဏဥဒ္ဒောဇောဇောခုနှစ်လိုရထားတာတော့ခုနှစ်ကြိမ်နော်တရားယုံနှစ်လိုရတာတရားယုံနှစ်ကြိမ်ဖြစ်တယ်အဲ့ဒီမှာပစ္စဒရဝဇ္ဇဆိုတာကဆင်ခြင်တဲ့စိတ်စကုဝိညာဉ်ကမြင်သိတဲ့စိတ်တံပတိဆိုင်ကဒီယူပါယုံလေးကိုလက်ခံလိုက်တဲ့စိတ်တန်တိရဏဆိုတာကဒီယူပါယုံလေးကိုစုံစမ်းတဲ့စိတ်ဟူထောကဆုံးဖြတ်လိုက်တဲ့စိတ်ဇောတွေကြတယ်နော်ကုသိုလ်ဇောဒီမှာတော့ကုသိုလ်ဇောအောင်ဇေယမှာစရည်ထားတယ်တရားယုံကနှစ် တခါတလေဇောကယူပါအာယုံကတိတ်ထင်ရှားနေလို့နော်ရိုက်ခတ်မှုကတိတ်ပြင်းထန်ရင်ဓမ္မတာကတော့ဇောမှာပြီးဆုံးရမှာသို့တော်လည်းအရှင်းကမကုန်မကုန်တဲ့အတွက်ဇောကခုနှစ်ကြိမ်တဲ့ကာမဇောတွေမှာဖြီးရဓမ္မတာကလည်းမရှိမရှိတဲ့အတွက်ဒီတရားယုံနှစ်ခုကဇောယူတဲ့အာယုံကိုပဲယူတယ်ဓမ္မတာအဖြစ်ဒီတရားယုံကဝိပဿနာပဲ ဝိပဿိတို့ရဲ့သဘောကတော့များပြမှန်သောအဖြစ်ခုနကပရိသန္တေဘဝင်စုတိတို့ယူတဲ့အာယုံကိုများသောအဖြစ်ယူပါတယ်ဒီဒီဝိပဿိကသို့တော်လည်းဒီဝိပဿိတွေကအဲ့ဒီအာယုံကိုမယူဘဲနဲ့ဇောယူတဲ့အာယုံကိုယူပြီးတော့ဒီမှာလာဖြစ်တယ်။ဒါကြောင့်သူကတတဆိုတာကထိုးထိုးဆိုတာကအဲ့ဇောယူတဲ့တအာယုံဒရာယုံအာယုံဆိုတာကဇောယူတဲ့အာယုံပဲအဲ့ဒီအာယုံကိုပဲထပ်ယူတဲ့ဝိပဿိနှမျိုးဆက်ဖြစ်တယ်။ပြီးတော့မှဝိသိစိတ်ကဆုံးပြီးတော့ဘဝင်နေကြသွားတယ် အဲ့ဒီမွေဟံဘလောင်များတဲ့အတွက်အတိအကျမပြောနိုင်ဘူးပြီးတော့မှတခါဒီဥပါယုံကိုပဲဆက်ပြီးအာယုံယူနေတယ်မနောရဝဇံဇောခုနှစ်ကြိမ်တရားယုံနှစ်ကြိမ်ဆိုပြီးထပ်ဖြစ်တယ်ရှင်းကသက္ကုဒ္ဒရတဝိထိဖြစ်ခဲ့ရင်မနောဒ္ဒရဝိထိတွေကအကျိအများကြီးဇက်တိုက်ဖြစ်ပါတယ်နော်ဘဝင်လေးတွေခြားခြားပြီးထက်ခါထက်ခါဖြစ်တတ်ပါတယ်အဲ့ဒီဖြစ်နေတဲ့အခါမှာမိမိတို့ကဆင်ញင်တာကအယောင်ကိုအယောင်လို့ပဲဆင်ញင်နေထားပါတော့ဒီသက္ကုဒ္ဒရဝိထိတွေကအယောင်လောက်ပဲသိပါတယ် ဒီဘက်ကမနောတရဝိထိတွေကတော့နံပါတ်1ကအယောင်သိတယ်နံပါတ်2ကအတိတ်ယူပါယုံဆိုတာကဒီသကုဒ္ဒရဝိထိမှာအာယုံယူခဲ့တဲ့ဒီယူပါယုံကိုဆက်ပြီးသိတယ်နာမအမိနာမပညာကိုတော့တတိယမနောဒရဝိထိကသိတယ်အထခေါ်တဲ့အ내အတိတ်ပဲကိုတော့သရုပ်တမနောဒရဝိထိကြောင့်မှသိတယ်ဆိုလိုတာကနွားတကောင်ကိုမြင်လိုက်ပြီ မြင်လိုက်ရင်သူကနွားရဲ့အယောင်ကိုအာယုံယူပြီးတော့ဒီကသက္ကုဒေါရဝိသီဖြစ်တယ်ပြီးတော့မှဒီယူပါယုံကိုပဲပြန်ပြီးအာယုံယူနေတဲ့မနောဒေါရဝိသီဖြစ်ပြန်တယ်နောက်တစ်ခုကနွားဆိုတဲ့အမြင်ပညာကိုအာယုံယူပြီးတော့မနောဒေါရတဝိသီဖြစ်ပြန်တယ်ပြီးတော့မှဩဒါကနွားပဲလို့ဒီလိုသိတဲ့ဝိသီစိတ်ဖြစ်တာအဲ့ဒါကသိမြန်တယ်ဒီလောက်လင်းလင်းမြန်မြန်ဖြစ်သွားတဲ့ဒီဝိသီစိတ်တွေကသူတို့ရဲ့ဖြစ်ပေါ်နေတဲ့ဓာရကို မိမိကပူးတွဲပြီးမသိသိနိုင်ဘူးဆိုရင်သူတို့ကိုရှုရဖို့ကတော်တော်လေးခက်တယ်။အဲဒါကြောင့်ရှုကျင်တဲ့ပုဂ္ဂိုလ်ကယူပါယုံအယောင်တစ်ခုကိုမြင်လိုက်တဲ့အခါမှာဒီစက်ကိုအကြည်ဓာတ်နဲ့မနောအကြည်ဓာတ်ကိုသိသိပါ။သို့တော့အဲ့ဒီအချိန်ခါမှာယောဂီကမျက်စိကမှိတ်ထားတယ်ဘယ်လိုမြင်မလဲလို့မေးစရာရှိတယ်ဘယ်လိုပြောပြောကြမလဲ။ဟမ်ကလတ်တွေကိုမြင်နေပါတယ်နော်မျက်စိမှိတ်ထားပြီမဲ့လို့ကလတ်တွေကိုတွေ့နေတယ်ကလတ်တွေရဲ့အယောင်လည်းတွေ့နေတယ်တွေ့နေတဲ့အခါကျတော့အဲ့ဒီယုတ်ကလတ်တွေရဲ့အယောင်ကို လှမ်းပြီးအာယုံယူပါဟိုတနေ့ကပြောခဲ့သလိုယုတ်ကလအများစုရဲ့အကြောင်းကိုဒီသက္ကုထွာရဝိထိကသိတယ်ယုတ်ကလတခုတည်းရဲ့အကြောင်းကိုတော့အဲ့နောက်ကမနောဒရဝိထိတွေကသိနိုင်ပါတယ်ဝိပဿနာမနောဒရဝိထိတွေနော်အဲ့ဒီတော့ဒီသက္ကုအကျင့်နဲ့ဝင်မနောကျင့်နှစ်ခုကိုပူတော်သိသိပြီးတော့ဒီယုတ်ကလတည်းရဲ့အကြောင်းကိုလှမ်းအာယုံယူလိုက်ပါအာယုံယူလိုက်တဲ့အချိန်ခါမှာဒီယူပါယုံအယောင်ကဒီသက္ကုဒေါရအကြည်နဲ့ဘဝင်မနောအကြည်နှစ်ခုကိုပြန်ယူလာပြီးရိုက်ခတ်တယ် အဲ့လိုရက်ခက်လက်ထံတဲ့ဒီဝိသိစိတ်အစဉ်လေးတွေဖြစ်လာတယ်ဖြစ်လာတဲ့အချိန်ခါမှာမိမိတို့ကအသိစိတ်ကလေးတစ်ခုကိုပထမဦးစားပေးပြီးစိတ်တက္ခဏာတိုင်းမှာမြင်အောင်ကြည့်သွားတယ်အဲ့တော့ပြစ္ဆဒရာဝဇံခေါ်တဲ့ဆင်ခြင်တဲ့စိတ်မှလည်းအသိစိတ်သက္ကုံဝိညာဉ်မှလည်းအသိစိတ်လက်ခံမှလည်းအသိစိတ်စုံစမ်းမှလည်းအသိစိတ်ဆုံးဖြတ်မှလည်းအသိစိတ်စသည်ဇောမှလည်းအသိစိတ်အသိစိတ်အသိစိတ်အဲ့ဒီလိုအကုန်လုံးသိအောင်အသိစိတ်ကလေးတစ်ခုကိုပဲထက်ခါထက်ခါသိသိရတယ်တစ်ခါလောက်နေတော့မရဘူး မရရင်ဘာလုပ်ရလဲလို့မေးတော့တမာတိပြန်ပြန်ထူတော်မူရတယ်နော်ဒါကတမာတိကြီးဟူသောကြောက်ဖြာတက်မှာညံကိုထက်အောင်တွေးလိုက်တာပဲထက်မြက်လာအောင်နော်အဲ့လိုတွေးမိတဲ့အချိန်ခါကျတော့မှတမာတိကထပ်ပြီးရုပ်ကိုပြန်သိသိလိုက်နော် ရုပ်ကိုသိသိပြီးတဲ့ခါမှာဒီစက်ကိုကြည်တတ်တဲ့ဖွင့်မနှောကြည်တတ်နှစ်ခုကိုပူတော့သိသိလိုက်ပြီးတော့မှဒီကလတ်ဒီမာဒီကလတ်အများစုမှာဒီရှိနေတဲ့ယူပါယုံအယုံလေးကိုပြန်ပြအာရုံယူလိုက်အဲ့လိုယူလိုက်ရင်ဒီ ယူပါယုံအယောင်ကဒီအကြည်ဓာတ်တစ်ခုမှပြန်ယူလာလာရိုက်ခတ်တာကိုယောဂီကတွေ့တယ်တွေ့လိုက်တဲ့အခါမှာဒီဝိသိစိတ်အစဉ်လေးတွေဖြစ်တော့ဒါထက်ခတ်ထက်ခတ်သိသိရတာပဲစိတ်တဲ့ခဏတိုင်းမှာအတိစိတ်ကိုအောင်မြင်မြင်သိသိတဲ့အခါမှာဒီကပင်စတရဝဇန်ကဆင်ញင်တာကဘယ်လိုဆင်ញင်လဲအယောင်လို့ဆင်ញင်လိုက်တယ်နော်အယောင်လို့ဆင်ញင်လိုက်လို့ရှိရင်ဒီအယောင်ကိုသိလိုက်တဲ့စိတ်ကမြင်သိစိတ်အဲ့ဒီသက္ကဝိညာဉ်ကဒီမှာဖြစ်တယ်ဉာဏ်ဒီနဲ့ဒီ ယူပါယုံလို့ဆင်ခြင်တဲ့စိတ်ကဒီဟရိယဝုဒ္ဓကိုမှီဖြစ်တယ်။လက်ခံတဲ့စိတ်ကလည်းဒီဟရိယဝုဒ္ဓဖြစ်ဖြစ်တဲ့စုံစမ်းဆုံးဖြတ်ဇောဒါတွေကအကုန်လုံးဒီဟရိယဝုဒ္ဓကိုမှီဖြစ်တယ်။ဖြစ်လိုက်တဲ့အခါမှာဒီဆုံးဖြတ်တာကလည်းဘယ်လိုဆုံးဖြတ်လဲအယောင်လို့ပဲဆုံးဖြတ်ချက်ချလိုက်တယ်။ဒီကအယောင်လို့ဆင်ခြင်တဲ့ဒီဘက်မှာအယောင်လို့ဆုံးဖြတ်လိုက်တယ်။ဆုံးဖြတ်လိုက်လို့ရှိရင်အယောင်ကိုအယောင်လို့ပဲသိတယ်ယောက်ျားမိမပုဂ္ဂိုလ်သတ္တဝါလို့မသိဘူး။အယောင်ကိုအယောင်လို့သိတယ်ဆိုရင်ဒါကိုဘုန်းကြီးတို့စာပေကတော့ယောနီတော့ မနတိကာရနှလုံးသွင်းမှန်သွားတယ်။ယောနိသောမနတိကာရဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှဇောကကုသိုလ်ဇောပဲဆိုတာ။ဒါအယောင်ကိုအယောင်မဲ့ तू ကယောက်ျားမိမဆိုတော့လည်း तू မခွဲနိုင်ဘူး။ဘာမှ तू မသိဘူး။သိတာကအယောင်လေးလောက်ပဲ तू သိလိုက်တယ်။ဘာဖြစ်လဲဒီကလအမှုံလေးတွေကလအမှုံလေးတွေရဲ့အယောင်ကိုကယူရှုနေလား။ရှုနေတော့အဲ့ဒါယောက်ျားလားမိမလားလို့မေးနေရအောင်မလား။ဟမ် မမေးရပါဘူး။မေးမနေနဲ့အချင်းကြားတယ်ဟုတ်တယ်မလား။ အဲ့ဒါလေးကိုရှုလိုက်ရင်ဒီစိတ်အစဉ်လေးတွေပေါ်လာပါတယ်နော်ဒီအသိစိတ်ကလေးကိုစိတ်တဲ့ခဏတိုင်းမှာထင်ရှားရှားတွေ့ပြီးဇောခုနှစ်ကြိမ်ဖြစ်ထားတဲ့သေသေချာချာထက်ခါထက်ကရှုရတယ်အဲ့ဒီလိုရှုနိုင်ခဲ့မယ်ဆိုရင်တော့အဲ့မှာဒရာယုံကတော့34ဖြစ်ခြင်းလည်းဖြစ်တတ်တယ်32ဖြစ်ခြင်းလည်းဖြစ်တတ်တယ်7ဖြစ်ခြင်းလည်းဖြစ်တတ်တယ်ဒါကတော့အကြောင်းကဒီလိုပါဝိဘအမှန်ဇောအပြန်ဆိုပြီးတော့ဘုန်းကြီးတို့စာပေမှာသုံးပါတယ်ဒီမိမိရှုလိုက်တဲ့ရေပေါ်ယုံရဲ့အယောင်အဆင့်ကအနိဋ္ဌ အလိုမရှိအပ်တဲ့အယောင်အစင်ဖြစ်ခင်မယ်ဆိုရင်တော့အဲ့ဒီမှာဝိပက်တွေကတော့အမှန်ပဲအကုသလဝိသီတွေအအကုသလဝိပက်စိတ်တွေဖြစ်တတ်တယ်နော်အကုသလဝိပက်တန်တိရဏစိတ်ပေါ်လေဒီမှာအကယ်၍အယောင်အစင်ကအိဋ္ဌဖြစ်ခင်မယ်ဆိုရင်တော့သူကအဲ့မှာ34လုံးဖြစ်တတ်ပါတယ်ဒီတော့ဆိုလိုတာကအယောင်ကအိဋ္ဌယုံဖြစ်တယ်အလိုရှိရတဲ့အယုံဖြစ်တယ်ဒီယုံကအနိဋ္ဌ အလိုမရှိရတဲ့အာယုံဖြစ်တယ်ဘယ်လိုခွဲမလဲဒီအပိုင်းကလည်းစာပေမှာအချီအချက်တော်တော်လေးစကားများတဲ့အပိုင်းပဲသို့တော့နောက်ဆုံးသဘောတူတဲ့အချက်ကတော့အဲ့ဒီဝိပဿနာစိတ်ကိုရည်တွက်ကြည့်ရတယ်ဒီဝိပဿနာစိတ်ကစက်တလုံးမှရှိတယ်ဆိုရင်တော့ဒီအာယုံဟာအဋ္ဌပဲဒါအကုသိုလ်ရဲ့အကျိုးပဲဝိပဿနာကတော့ပုံမှန်ပဲအကြိမ်ဝိပဿနာကစနစ်သုံးဖို့34ရှိတယ်ဆိုရင်တော့ဒီဥစ္စာကတော့အိဋ္ဌာယုံပဲဒီလိုဆုံးဖြတ်ရတယ် ဘာဖြစ်လို့ဒီ30လေးနဲ့7နှစ်ခွာလဲလို့မေးတော့တခါတလေအလိုရှိရတဲ့ဆိုတော့လေအဲ့ဒီအလိုရှိရတဲ့အာယုံကအလဲအလက်လောက်ဖြစ်ခြင်းလည်းဖြစ်တယ်သိအကောင်းစားကြီးမဟုတ်ဘူးအထက်တန်းကြကြမဟုတ်ဘူးအဲ့ဒီလိုဆိုရင်တော့7နှစ်ဖြစ်တတ်တယ်သိအထက်တန်းကြကြအလိုရှိရတဲ့အာယုံမျိုးဖြစ်ခဲ့ရင်တော့34ဖြစ်ခြင်းလည်းဖြစ်တတ်ပါတယ်ဒီသဘောဆိုလိုတာပါနော်အဲ့ဒီတော့အဲ့ဒီစိတ်အစဉ်လေးတွေကိုတစ်ခုပြီးတစ်ခုရှုပြရတယ်ရှုလိုက်လို့အောင်မြင်မှုရတဲ့ပုဂ္ဂိုလ်ကအဲ့ဒီမှာ အသိစိတ်တစ်ခုကိုအောင်မြင်ပြီဆိုရင်အသိစိတ်နဲ့ဖတ်တာနှစ်ခုနှစ်ခုနှစ်ခုနှစ်ခုစိတ်တက္ကနာတိုင်းမှာမြင်အောင်ရှုရတယ်။နှစ်ခုကိုအောင်မြင်ပြီရှုနိုင်ပြီဆိုရင်နောက်တစ်ခုတို့ကြည့်အသိစိတ်ဖတ်တာဝေဒနာ၃ခု၃ခု၃ခု၃ခုအဲ့လိုတို့မြင်ရှုလိုက်တဲ့အခါမှာဝေဒနာကပုံစံမတူကြဘူး။ဥပမာပြင်းစရတာဝေဇံခေါ်တဲ့ဆင်ញင်းတဲ့စိတ်မှာဥပက္ခဝေဒနာဒါပုံသေးသက္ကဝိညာဉ်မှာဥပ္ပခဝေဒနာပုံသေးတံပရိဆိုင်မှာကြတော့ဥပ္ပခဝေဒနာပုံသေးသို့တော့ပန္တိရဏကြရင်တော့ ဒေါမနတဖြစ်ခြင်းလည်းဖြစ်တယ်ဥပ္ပခါဖြစ်ခြင်းလည်းဖြစ်တယ်သူကနှစ်ခုတစ်ခုကိုပဲအဲ့ဒါကမိမိရှုနေတဲ့ယောဂီရဲ့ယောနိသောမရတိကာရအပေါ်မှာမူတည်ပြီးတော့ဒီအာယုံကိုမိမိကမြင်ရလို့စိတ်ထဲမှာပီတိဖြစ်နေလောက်တဲ့နှစ်သက်တဲ့အာယုံမျိုးဖြစ်ခဲ့ရင်တော့သောမနတဖြစ်တတ်တယ်ဆုံးခန်းမှာမနှစ်သက်ဘူးသိလဲဘာမှစိတ်ထဲမှာခံစားမှုသိမပြင်းထန်ဘူးဒါမျိုးဆိုရင်တော့ဥပ္ပခါအဖြစ်များလိမ့်မယ်ဆုံးဖြတ် အဲ့ဒီဆုံးဖြတ်ကလည်း12ခုပဲသူကမြတ်သောအဖြစ်နဲ့ဥပက္ခပဲအဲ့ဒီဇောတွေကြတော့34ဖြစ်ခဲ့မယ်ဆိုလို့ချင်းတော့သောမနတပဲသို့တော့အောက်မှာ33နဲ့ရေးထားတဲ့အဲ့ဒီ33ဖြစ်ခဲ့မယ်ဆိုလို့ချင်းတော့သူကဥပက္ခနောက်ထပ်33ကြတော့သောမနတပဲဒါပြင်လည်းအဲ့ဒီမှာညာမပါဘူးနောက်ထပ်32ကြတော့ညာလည်းမပါဘူးပီတိလည်းမပါဘူးဥပက္ခပဲအဲ့ဒီသဘောလေးတွေသူကဖြစ်တတ်တယ် ဖြစ်တတ်တဲ့အခါကျတော့မိမိတို့ကဒီဝေဒနာလေးကိုဒီသုံးလုံးသိသိတဲ့အပိုက်မှာတက်ကဖယ်စစ်တဲ့ခဏမှာဘာဝေဒနာဘာဝေဒနာဘာဝေဒနာဘာဝေဒနာအတိအကျသိအောင်စနစ်တကျကလေးရှုရတယ်ဒီအောက်ခြေမှာမကြည့်ရင်အပေါ်သွားလည်းမကြည့်တော့ဘူးဒီအောက်ခြေကိုကြည့်အောင်တေချာစနစ်တကျရှုသုံးခုရပြီဆိုရင်အသိစိတ်ဖတ်တာဝေဒနာတေညာငါလေးခုလောက်တို့ပြီးပြီဆိုလို့ချင်းလေးခုရပြီဆိုရင် အတိစိတ်ဖတ်တာဝေဒနာတင်ညာစေရနာငါးခုလောက်အထိတို့ကြည့်ဒါကိုဖတ်တာပစ္စမကလို့ခေါ်ပါတယ်နော်ဖတ်တာလည်းငါးခုမြောက်ရှိတဲ့တရားတွေပဲအဲ့ဒီဖတ်တာပစ္စမကတရားတစ်လုံးငါးခုကိုပဲဘုန်းကြီးတို့မြန်သောအဖြစ်တစ်ထိုင်နှစ်ထိုင်သုံးထိုင်လောက်အထိသင်ပေးပါတယ်ယောဂီကကျင့်တတ်ဗလားဒါကတော့ဘုန်းကြီးတို့မေးရတယ်ဘာဖြစ်လို့လဲသူစိတ်ဘုန်းကြီးတို့မဖတ်တတ်ဘူးသူကျင့်တတ်တယ်မကျင့်တတ်ဘူးဆိုတော့ဘုန်းကြီးတို့မသိဘူးယောဂီကရိုးသားမယ်ဆိုလို့ရှိရင်တော့ तू မကျင့်တတ်မကျင့်တတ်ဘူးပုံမလင်းလင်းပြောမယ် ကျင့်တဲ့ရင်လည်းကျင့်တဲ့လို့ပုံမင်းပြောမယ်ပုံမင်းလည်းလည်းပြောမယ်ဆိုရင်ဘုန်းကြီးတို့ကဒါသင်ရတာနည်းနည်းလွယ်တယ်အဲဒီတော့အဲ့ဒီလို့ငါးခုလောက်ကိုတစ်ထိုင်နှစ်ထိုင်သုံးထိုင်လောက်အထိစနစ်တကျရှုလို့ကျင့်တတ်ပြီဆိုတော့မှအဲ့ဒီပမစိတ်တသရဏစနစ်တဲ့ခုနှစ်ခုကိုကိုယ်အောင်ဆက်ပြီးအရှုခိုင်းတယ်အသိစိတ်ဖာတာဝေဒနာတင်ညာစေနာဧကဂရဇိဝိတမနတိကရဒီနေရာမှာဧကဂရကအဆင့်နှိမ့်ပါတယ်ဧကဂတဧကအာယုန်တစ်ခုဂတကြောက်ရောက်နေတာပဲ အာယုံတစ်ခုပေါ်မှာစိတ်ကြရောက်သွားတဲ့သဘောလေးမျှတာဖြစ်တယ်အဆင့်မြင့်တဲ့ခုနကတမာရီအဆင့်မျိုးမဟုတ်ဘူးနော်အဲ့ဒီအင်္ဂကရာအထိမိမိအင်္ဂကရာဇီဝိတမနတိကာရအဲ့ဇီဝိတကလည်းအရှုကတော့နည်းနည်းခက်တယ်နံသက်ဆောင်ဓာတ်ကလေးပဲမနတိကာရရုပ်သက်ဆောင်ဓာတ်ကိုရှုတဲ့ပုဂ္ဂိုလ်ကဒီနံသက်ဆောင်ဓာတ်ကလေးဇီဝိတကိုရှုမစင်ရုပ်ဇီဝိတနံဇီဝိတနှမျိုးရှိတယ်နံဇီဝိတကိုလည်းသူကရှုတတ်ပါပါတယ်အဲ့ဒီလိုစနစ်တကျရှုနိုင်လို့ဒီ နှစ်ထိုင်သုံးထိုင်လောက်အထိဒီတပ္ပစိတ်တရဏစရတိခုနှစ်လုံးနဲ့အသိစိတ်တစ်လုံးကိုရှုတတ်ပြီဆိုရင်နောက်ထပ်နည်းနည်းနည်းနည်းတိုးပြီးဇရာတန်ရှုရတယ်ဥမာမိသရဏဝဇအခိုက်မှာ7လုံးရှိတယ်7လုံးကိုသိအောင်ရှုရတယ်တန်တိရဏတံပရိဆိုင်အခိုက်မှာ7လုံး7လုံးသိအောင်ရှုရတယ်ဇက္ကဝိညာဉ်7လုံးကတော့ရှုတတ်သွားပြီ အဲဒီတော့တန်တိရဏခိုင်မှာစနှလုံးဆိုစနှလုံးမြင်အောင်ရှုဝုထုံးမှာစနှလုံးဆိုစနှလုံးမြင်အောင်အဲဒီလိုသူ့အခိုင်အတန့်ရှုပါရှုသွားလိုက်တဲ့အခါစနစ်ကိုရှုလို့ရရင်နောက်ထပ်ဇောမှာ34လုံးရှိတယ်အဲ့ဒီ34လုံးကြရင်တော့ဘုန်းကြီးတို့ဟိုဇာဏန်တရားတွေသင်စဉ်အခါမှာတည်းကစနစ်တကျသင်ထားတဲ့ရှုတတ်တဲ့ပုဂ္ဂိုလ်ကဒီမှာရှုရင်နည်းနည်းလွှဲတယ်စစချင်းပုဂ္ဂိုလ်ကဒီဝိသိကိုစသင်ပေးရင်အမတန်ခက်တယ်သူစိတ်တက္ကနာကများနေတယ်အရင်တက်ကခက်တဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့မနောဒရဝိသိကစသင်ပေးပါတယ်မနောဒရဝိသိမှာတော့ မနောရဝဇန်ဇောခုနှစ်ကြိမ်တရားယုံနှစ်ကြိမ်ဆိုတော့စိတ်တက်ခဏအရေးအတွက်နည်းတယ်နည်းတဲ့အချိန်ကကြတော့အဲ့ဒီကနေစတင်တယ်သင်လိုက်တဲ့အချိန်ကကြတော့ဒီလိုယူပါယုံဆိုတာကတော့တရားကြီးတွေကတရားဟောလို့သာနားလည်အောင်ဘုန်းကြီးကဒီစရာကိုသင်ပေးတာပါညာတော့အဖြစ်တော့ဘုန်းကြီးတို့မနောဒရဝိသီကပဲစစသင်တယ်မနောဒရဝိသီကြတော့စိတ်တက်ခဏကအရေးအတွက်နည်းတယ်ဒီတော့နဲတဲ့အပြင်မှာသူကပရမတ်ကိုအာယုံယူပြီးရှုတာကအရှုကအာယုံကလည်းပရမတ် ရှုနေတဲ့စိတ်တွေကလည်းပရမတ်ဒီနန္တရားတွေကလည်းပရမတ်အလုံးပရမတ်ကြီးဖြစ်ခင်ပဲဆိုရင်အဲ့ဒီပရမတ်တရားတွေကိုဥမာယူပါယုံကလည်းပရမတ်ဖြစ်တော့ယူပါယုံကိုလည်းယူပါယုံနဲ့အတူတကွပြန်ကျူဖြစ်နေတဲ့ယုတ်ကလတည်းရှိတယ်အဲ့ဒီယုတ်ကလမှာယုတ်ကလတည်းအလုံးဓာတ်ခွက်လိုက်ဓာတ်ခွက်ပြီးဥမာရှိတဲ့ယုတ်ပရမတ်ဓာတ်ဓာသားတွေကိုအနိစ္စဒုက္ခအနတ္တရှုရတယ်အဲ့တော့အာယုံလည်းအနိစ္စဒုက္ခအနတ္တအကြည်စက္ခုအကြည်စရှိတဲ့ဒီအကြည်တွေလည်းအနိစ္စဒုက္ခအနတ္တ ဒီစိတ်စေတသိက်တွေလည်းဖတ်တာပဲဥဆောင်ဥဆောင်ဝေဒနာပဲဥဆောင်ဥဆောင်အသိစိတ်ပဲဥဆောင်ဥဆောင်ဒီစိတ်စေတသိက်တွေလည်းအနတ္တအနိစ္စဒုက္ခအနတ္တဒီလိုရှုရမှာနော်အဲဒီတော့အဲဒီလိုရှုတဲ့အပိုင်းမှာဝိတိအာရိဂမိကပုဂ္ဂိုလ်တွေကတော့ဝိတိစိတ်နဲတဲ့မနောဒေါရဝိတိကနေစပြီးသင်တော့ဥမာစက္ခုအကြည်တဆိုကြစို့နော်ဒေကုစက္ခုအကြည်တကဘုန်းကြီးတို့မနောဒေါရဝိတိရဲ့မနောဝိညာဉ်ဖြင့်သိအပ်တဲ့ တရားဖြစ်ပါတယ်ဘုန်းကြီးတို့အာယုံ6ပါးရှိတယ်ဟိုဟိုရှေ့ပိုင်းမှာရှင်းထားပါတယ်နော်ဒါတွေကတကကြီးတွေဒီကဘုန်းကြီးခေါ်တည်တာလည်းသင်ထားတော့သိနေပြီးသားဖြစ်လို့ဒီတော့အာယုံ6ပါးထဲမှာဓမ္မယုံပါတယ်ဓမ္မယုံကဘာတွေလဲဓမ္မရမဏပဏပတာဒဒုက္ခမရူပစိတ်ဓာစေတသိကနိဗ္ဗာန်ပညာတိဝေဒနာသဒ္ဓသင်္ခစ္စတိဆိုပြီး6မျိုးခွဲပြထားတယ် စိတ်အလုံးဟာလည်းဓမ္မယုံစေတသိက်အလုံးဟာလည်းဓမ္မယုံပဲနော်ပတ္တာအယုတ်အကြည်ယုတ်၅ခုကလည်းဓမ္မယုံဒုက္ခမယုတ်တွေကလည်းဓမ္မယုံစိတ်အလုံးကလည်းဓမ္မယုံစေတသိက်အလုံးကလည်းဓမ္မယုံပဲဒါနောက်တစ်ခုနိဗ္ဗာန်လည်းဓမ္မယုံသူကတော့ဝိပဿနာရဲ့အရှုကအယုံမှုပညာတည်းလည်းဓမ္မယုံအဲ့ပညာကတော့ဘုန်းကြီးတို့နှမျိုးရှိပါတယ်နော်နှမျိုးကတော့ခုလိုအာနာပါနရှုလို့ပေါ်လာတဲ့ဒီပရိဘကနမိတ် ဒီလိုဟာမျိုးတွေကြတော့အဲ့ဒီနမိတ်ကိုတလေးနမိတ်မှာတည်ရှိတဲ့တလေးဘက်ကိုသိသိနိုင်ခဲ့မှဆိုရင်ကလပ်အမှုတွေ့တယ်ဒီကလပ်ဒီကိုတက်ခွင့်သဘောတရား၈ခုရှိပါတယ်ကလပ်တစ်ခုကမှဥဒဒီအပြင်ကတော့ဥဒဇရုပ်တယ်အဲ့ဒီယုတ်ကလပ်ဒီကိုတက်ခွဲပြီးတော့လည်းသူကရှုလို့ရတယ်နော်အဲ့ဒီလိုရှုလို့ရတဲ့အခါကျတော့ဒီပညာမှာဆိုလို့ရှိရင်တော့ဘုန်းကြီးတို့ပထဝီကတိုင်းတို့လိုပညာပေါ့ဒါတွေကိုအာယုံပြီးတော့လည်းဒီမနောဒရဝိတိစိတ်တွေကဖြစ်နိုင်ပါတယ်ဇာဏဝိတိတွေကလည်းမနောဒရဝိတိတွေမှာပါတယ် သို့တော်ဒီမူလအခြေခံဖြစ်တဲ့ပထဝီကတိုင်းဝန်းပေါ့မြေကြီးမှာသို့မဟုတ်ခွက်ထဲမှာရှိတဲ့ပထဝီကတိုင်းဝန်းဒါကတော့ပရမတ်အစစ်ပဲအဲ့ဒီကတိုင်းဝန်းကိုတော့ဓာလီပါသိသိလိုက်အဲ့ဒီမှာရှိတဲ့ဓာလီပါသိသိလိုက်ရင်ကလအမုံလေးတွေတွေ့မယ်သူတို့ဓာတ်ခွဲလိုက်ရင်ကလတစ်ခုတစ်ခုမှာ၈ခုစီရှိပါတယ်အဲ့ဒီ၈ခုကိုအနိစ္စဒုက္ခအနတ္တဆိုရှုခေါင်းတယ်သို့တော့ဘာဝနာသမာဓိရဲ့စွမ်းအားကြောင့်ဒီမှာကတိုင်းဝန်းကပေါ်လာပြီဒီကတိုင်းဝန်းကိုလည်းကိုကအယဆင်းမြတ်ဖြန့်လိုက်ပြီ အဲ့ဒါကတော့ရုပ်အစစ်တော့မဟုတ်ဘူးမဟုတ်တဲ့အတွက်သူတို့ကတော့အနိစ္စဒုက္ခအနတ္တမရှုနဲ့အဲ့ဒီစင်းတွေကဖယ်လိုက်ဟုတ်တယ်မလားသူတို့ကခေတ်စကားနဲ့ပြောရင်တော့သူတို့ကတော့မိုင်းမိတ်ဆိုပြီးတော့ဘာသာပြန်ကြတယ်သံပေကတော့ဘာဝနာတင်ညာကြောင့်ဖြစ်ပေါ်လာတာပဲနော်ဘာဝနာတင်ညာကြောင့်ဖြစ်ပေမဲ့လို့အဘိညာဉ်တကူရှိတဲ့ပုဂ္ဂိုလ်တွေအတွက်ကြတော့ဒီမြေကြီးကလျှောက်လို့မရဘူးလျှောက်လို့ရတယ်ဒါ သူ့တကိုးအရာအဲ့ဒါနဲ့ဒီလိုဆိုရင်ရုပ်အစစ်လားလို့သွားလုံးမနေနဲ့သွားစဉ်းစားမနေနဲ့ဒါကကိုယ်အရာမဟုတ်တော့ဘူးနော်ဒါကြောင့်ဒီအာယုံ၆မျိုးတည်းကဘုန်းကြီးတို့ပတာဒရုပ်တွေဆိုတော့သူကဓမ္မယုံစင်းနဲ့မှဝင်တယ်မနောဝိညာဉ်ဖြစ်သိရတဲ့တရားဖြစ်တယ်ဒီတော့ဒီစက္ခုအကြည်လေးကိုအာယုံပြီးရှုရင်ဝိသိစိတ်အစဉ်ကအရေးအတွက်နဲတဲ့အတွက်ထိုပုဂ္ဂိုလ်ကရှုတတ်သွားတယ်ဥပမာဆိုကြပါစို့ဒီကစက္ခုအကြည်ကိုအာယုံယူမယ် ဒီကဘွေမနောအကြည့်ကိုလည်းအာယုံယူလိုက်စက္ခုအကြည့်လေးကဒီဘွေမနောကြီးမှာလာတပိထင်းတယ်သူ့ကြတော့ရိုက်ခတ်တယ်လို့မသုံးဘူးထင်းတယ်လို့ပဲသုံးတယ်အာပါထမဂ္ဂစ္စတိဓမ္မမျိုးဆရာတော်ကတော့ तू အာပါထကိုသိမကြဘူး तू ကတော့အာပါတရှေ့ရှုကြရောက်တယ်ဒါကို तू ကပိုနှိမ့်ချိုက်တယ်နော်နှစ်ခုလုံးကအထိပ္ပယ်တော့ရှိပါတယ်နော်ဒီမနောအကြည့်ဘွေမနောကြီးမှာလာပြီးတော့ထင်းတယ်အဲဒီလိုထင်လိုက်တဲ့အချိန်ခါမှာစက္ခုအကြည့်လို့ပဲဆုံးဖြတ်လိုက်ပါ ဘာမှမဆုံးဖြတ်တယ်ကိုကဇက်ကိုအကြည့်သိတာဇက်ကိုအကြည့်လို့ဆုံးဖြတ်တာအပြစ်ဘာမှမဖြစ်ဘူးဇက်ကိုအကြည့်လို့ဆုံးဖြတ်ချက်ချလိုက်ရင်ဇက်ကိုအကြည့်လို့သိနေတဲ့မနောဒဝရိကဇောဝိတိစိတ်အစဉ်ဖြစ်မဲ့စိတ်စေတသိက်ကတော့ဟိုဘက်ကမနောဒဝရဝိတိနဲ့အတူတူပဲမနောဒရဝဇ္ဇမှာ12လုံးဇော9ကြိမ်မှာ34လုံးမြတ်သောဖြင့်ရှိတတ်ပါတယ်နော်တရားယုံမှာလည်း34ဒီခါမှာတော့မြတ်သောဖြင့်ရှိတတ်တယ်အဲ့ဒါ34က သောမနတဝေဒနာနဲ့ရှင်ခဲ့ရင်တော့34ပဲအကယ်၍ဥပက္ခဝေဒနာနဲ့ရှင်ခဲ့မယ်ဆိုရင်တော့33ဖြစ်သွားမယ်ဒါဉာဏ်ပါနေတယ်ဉာဏ်ကနိစ္စကုအကြည့်လို့ထိုးထွင်းသိနေတဲ့ဉာဏ်လေးပဲနော်အဲ့ဒီ34လုံးကိုရှုတဲ့အပိုင်းမှာလည်းခုနကပြောခဲ့တဲ့အတိုင်းအတိစိတ်ဝိညာဉ်ကစပြီးရှုခြင်းလဲရှုသို့မဟုတ်ဖတ်တာကစရှုခြင်းလဲရှုသို့မဟုတ်ဝေဒနာကစရှုခြင်းလဲရှုရှုလိုက်တဲ့အခါမှာအတိစိတ်ကိုပထမထင်ရှားအောင်လေ့ကျင့်ရတယ်ပြီးတော့မှအတိစိတ်ဖတ်တာနှလုံးသုံးလုံးလေးလုံးစသဖြင့်အဲ့လိုတွတ်တွတ်ရှုသွားပါ ဒါကသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ပဲအကယ်၍သုဒ္ဓဝိပဿနာယန္တိကမဟုတ်ဘဲနဲ့သံသမာတိတမထအထေကိုထူထောင်ပြီးတဲ့ပုဂ္ဂိုလ်ဖြစ်ခိုင်းတော့ဘိုးလွယ်တယ်ဘိုးလွယ်တယ်ဆိုတာကဘုန်းကြီးတို့ဒီဇာနာဝိတိတခုဆိုကြစို့နော် အဲဟုတ်ပြီ244နော်244ကိုလှမ်းကြည့်လိုက်ပါအဲ242လဲလှမ်းကြည့်လိုက်နော်242ပါနော် 141နော်ဒါဇာနာဝိထိအာနာပါနပဲဆိုကြစို့နော်141ကိုလှမ်းကြည့်လိုက်နော်အဲ့ဒီ141မှာကြည့်ပထမဇန်မှာရှုမယ်ဆိုရင်မိမိကအာနာပါနပဲဆိုကြပါစို့နော်အာနာပါနပထမဇန်ဏတရားတွေကိုရှုရမယ်ပုဂ္ဂိုလ်ကဝေမနောကျင်ကိုပထမသိသိရမယ်ဒီအာနာပါနမှာပထမဇန်သမာဓိကိုတော့ပြန်ထူထောင်ရတယ်ထူထောင်ပြီးတဲ့အချိန်ခါမှာ ဒီဘွေမနောကြီးကိုလှမ်းသိသိလိုက်ရင်ဘွေမနောကြီးမှာဒီအာနာပါနပရိဘာကနမိတ်ကလာပြီးထင်နေတယ်ရှစ်ရှုကြောက်ရုံနေတယ်ဆိုရင်အဲ့မှာဇယင်္ဂ၅ပါးဖြစ်တာဒါကဟိုသမထပိုင်းကြီးကဒီဇယင်္ဂကရှုတတ်ပြီးဖြစ်နေတယ်ရှုတတ်ပြီးဖြစ်တော့အဲ့ဇယင်္ဂ၅ပါးတွေကိုဒီခါကြမှာဒီခါမှာတော့သူကအကျဉ်းများစွာဖြစ်နေတာကိုရှုရတယ်ခုဝိသီကိုကြည့်လိုက်ပါမကမနောဒရဝဇံပကပရိကဥကဥပဇာနုကအနုလုံခောကဂုတရဘူးဇကဇံစောတယ်နော် အဲ့ဒီဇန်ဆောင်ကဘယ်လောက်ရှိလဲလို့အချိန်များစွာပဲနော်တဏှာကြီးဝင်စားနေတဲ့ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့တဏှာကြီးအတွင်းမှာအချိန်ဘယ်လောက်ဆိုတာခံမှန်းလို့ကိုမရဘူးတမိနစ်ဝင်စားရင်လည်းတမိနစ်အတွင်းမှာအချိန်ဘယ်လောက်ဆိုတာအတိအကျမပြောနိုင်ဘူးနော်အဲ့ဒီတော့တမိနစ်2မိနစ်လောက်တော့အနည်းဆုံးဝင်စားလိုက်ပါဝင်စားပြီးဇန်တမာတိကအားကောင်းလာတဲ့အခါမှာထပြီးတာနဲ့အဲ့ဇန်က၅ပါးကိုပဲသိသိရတယ်သိသိနည်းကတော့ခုနကပြောခဲ့တဲ့အတိုင်းပဲ ဘဝိမနောကြီးကိုသိသိလိုက်တဲ့ကအဆံမထလို့ရင်ထချင်းဘဝိမနောကြီးကိုလှမ်းသိသိလိုက်ရင်ဒီအာနာပါနပြိဘကနမိတ်ကဘဝိမနောကြီးထဲမှာမှန်ထဲမှာမျက်နှာရိပ်ထင်တယ်လို့လာထင်နေတယ်အဲ့ဒီခါမှာဆိုင်ကငါးပါးကိုစသိသိရတာအဲ့ဟိုဘက်ကဇာခွဲဆိုတဲ့အောက်ကအဲ့ဒီက34ခုအဲ့မှာဆိုင်ကငါးပါးပါတယ်နော်အဲ့ဒီဆိုင်ကတွေကိုအကျိန်များစွာဖြစ်တဲ့အတွက်အဲ့ဒီကနေစသိသိရတယ်အကျိန်များစွာအဲ့ဒီဆိုင်ကငါးပါးငါးပါးငါးပါးငါးပါးကိုသိသိနိုင်ပြီဆိုရင် တထိုင်လောက်တော့အနည်းဆုံးသိသိရတယ်ဒါဘုန်းကြီးအနည်းဆုံးခိုင်းတယ်ကျင့်တတ်အောင်ပြီးတဲ့အခါကျတော့မှဇိုင်ကံကဘတ်ကိုပြန်သိသိလိုက်ပြီးတော့မှအသိစိတ်ကလေးတစ်လုံးကိုဇံပြန်ဝင်စားလိုက်ဇံဝင်စားပြီးဇံမထလင်ထားခြင်းချက်ချင်းဝေမနောကျင်ကိုသိသိလိုက်တာနဲ့အာနာပါနပရိဘာကနမိတ်ကဒီဝေမနောကျင်မှာထင်တဲ့အခါမှာအသိစိတ်ကိုစသိသိကြည့်နော်ဝိညာဉ်ကိုစသိသိကြည့်အဲ့အသိစိတ်ဝိညာဉ်လေးကအကျင့်များစွာဖြစ်တာကိုသိပြီဆိုရင်နောက်တစ်ခါဇံပြန်ဝင်စားလိုက်ဇံမထရင်ပုံစံတူပဲ ဒီကနမိတ်နဲ့ဘွေမတော်ကြီးကိုသိသိပြီးတော့အသိစိတ်ဖတ်တာနှစ်ခုလောက်နော်နှစ်ခုနှစ်ခုနှစ်ခုအကျင့်များစွာဖြစ်တာကိုသဘောပေါက်ပြီဆိုရင်နောက်တစ်ခါဇံပြန်ဝင်စားလိုက်ဇမ္မထရင်တစ်ခါထပ်သိသိလိုက်သုံးခုပေါ့အသိစိတ်ဖတ်တာဝေဒနာအဲ့ဒီနီးစနစ်အဖြစ်တထိုင်မှာအသိစိတ်ဖတ်တာဝေဒနာတင်ညာစေတနာဆိုပြီးအဲ့ငါးခုလောက်ကိုတထိုင်မှာသိကြအောင်အရှုခံရတယ်ရှုလိုက်တော့ဒီယောဂီပုဂ္ဂိုလ်ကကျင့်တတ်ပြီကျင့်တတ်ရင်တော့ကဲနောက်တစ်ထိုင်မှာ အသိစိတ်ဖတ်တာဝေဒနာတင်ညာစေရနာဧကဂရဇိဝိတမနတိကာရအထိရှစ်လုံးလောက်ကိုတလုံးပြီးတလုံးတွတ်တွတ်ပြီးရှုကြည့်ပါရှစ်လုံးကိုကြည်ကျင်နဲ့ရှုတတ်ပြီဆိုရင်တခါဇံပြန်ဝင်စားလိုက်ဇံကနေစပြီးတော့နောက်တလုံးထပ်တွတ်လိုက်ဇံဝင်စားလိုက်ဇံကနေထပ်ပြီးနောက်တလုံးတွတ်လိုက်အဲ့ဒီနည်းစနစ်အဖြစ်34လုံးအထိကုံစင်အောင်အရှုခံရပါတယ်အဲ့ဒီ34လုံးတွေကိုအကျဉ်းများစွာဖြစ်တဲ့သဘောမပေါက်ဘူးဆိုရင်ဇံပြန်ဝင်စားရတယ် နံပါတ်ထပြီးတော့မှတစ်ခါပြန်ပြီးသိသိရတယ်အဲ့လိုထက်ခါထက်ခါရှုလိုက်ရင်တော့ဒီ34လုံးသောနန္တရားတွေအကျဉ်းများစွာဖြစ်နေတာကိုယောဂီပုဂ္ဂိုလ်ကသဘောပေါက်ပါတယ်နော်အဲ့ဒီလိုသဘောပေါက်ပြီဆိုတော့မှဟိုနံပါတ်မနောရဝဇန်12လုံးအဲ့ဒီကနေစပြီးတော့ပြန်ပြီးသိသိခံရတယ်အဲ့ဒီမှာထောက်ချောက်အကုန်လုံးအသိစိတ်ကြီးသိသိလိုက်ပြီးတော့အောင်မြင်ပြီဆိုရင်နောက်တစ်ခါဇံဝင်စားပြီးဇမ္မထတာနဲ့အသိစိတ်ဖတ်တာနှစ်ခုနှစ်ခုသုံးခုသုံးခုလေးခုလေးခုစသဖြင့်တဖြည်းဖြည်းအဲ့ဒီလိုပဲတိုးပြီးတော့ အဲ့ဒီဇရာတိုင်းပဲပရိက္ခမ34ဥပ္ပစာမ34အနုလောမ34ဂုတ္တရုပ္ပမ34ဇန်သောတွေမှာအကျင့်များစွာ34 34 34အဲ့ဒါကိုသိသိရတယ်သူကဘိုးလွယ်တယ်ဘိုးလွယ်တယ်ဆိုတာကသမထယန္တိကပုဂ္ဂိုလ်အတွက်ပြောတာဘာဖြစ်လို့လဲဒီဇန်သောတွေကအကျင့်အများကြီးဖြစ်တယ်ဟိုဘက်မှာခုနှစ်ကျင့်ဆိုတာကပြုတ်ဆိုပြီးသွားပြီဆိုတော့ဟာဒုက္ခတချို့ယောဂီတွေကလည်းအရှင်ပြမြန်လိုက်တာဘယ်နဲ့လုံးရှုမလဲအဲ့ဒါသူတို့မြန်တာကိုမမြင်ကြအောင်ဆောင်းနေဒီလိုပဲပြောရတယ်နော်မမြင်ကြအောင်ဆောင်းပြီးတော့ပဲရှုရတယ် အဲ့ဒီလိုရှုလိုက်ပါများရင်တော့ဒီဇာဏတရားတွေကိုစနစ်တကျသိသိတတ်တဲ့ပုဂ္ဂိုလ်ကပရမဇန်ကိုသိသိတတ်ပြီးအောင်မြင်ပြီးဆိုတော့မှအဲ့ဒီဇေယအတန်ဝိရိစိတ်စိတ်တွေကိုမြင်ပြီးဆိုတော့မှအဲ့ဒီခါကျမှနန္တရားနန္တရားလို့ရှုရတယ်။ဘာကိုနန္တရားခေါ်တာလဲ။နာမဆိုတာကညွတ်ကိုင်းဆိုင်နေတာ။ဘာကိုညွတ်လဲ။အာယုံဘက်ကိုညွတ်နေတယ်။ကိုအာနာပါနရှုရင်အာနာပါနပฏิဘာကနမိတ်ခေါ်တဲ့အာယုံဘက်ကိုစိတ်ကညွတ်နေတယ်။အဖြူကတိုင်းရှုလိုက်တော့ အဖြူကတိုင်းဘက်ကိုစိတ်ကညွတ်တယ်ပထဝီကတိုင်းရှုတော့ပထဝီကတိုင်းဘက်ကိုစိတ်ကညွတ်တယ်အဲ့ဒီညွတ်ကိုင်းရှာနေတဲ့သဘောကြောင့်သူတို့ကိုနာမည်တစ်ခုဖျက်ရှင်ကတက်ပေးထားတယ်နာမနာမပဲအဲ့တော့နန္တရားနန္တရားလို့ရှုကြလဲရှုအဲ့ဒီခါကျမှသူကနန္တရားလို့ရှုလို့ရမှာဖတ်တာဆိုတော့ဘယ်လိုနေလဲမသိဘူးသိတယ်သိတယ်ဒီလောက်ပဲသိတယ်အဲ့ဒီဟာလေးနဲ့နန္တရားနန္တရားသွားလို့လို့ကတော့မရပါဘူးเนาะဒီလိုသူအုပ်စုအလိုက်တိုင်းစနစ်တကျဖြစ်သွားတဲ့အခါကိုမြင်အောင်ရှုနိုင်ပြီဆိုမှ နာတရားလို့ရှုရတယ်အဲ့ဒီပုံကဘယ်ခါမှရှုလဲသုံးဤသုဒ္ဓရူပပရိကဟယုတ်တရားကိုကောင်းမွန်စင်ကြယ်စွာသိသိပြီးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေကိုရှုနိုင်ပါတယ်သို့တော့ခုနကပြောခဲ့တဲ့အတိုင်းသမထယန္တိကပုဂ္ဂိုလ်ကတော့ဇန်တရားဇန်နံတရားတွေကိုစရှုလဲရှုလို့ရပါတယ်နော်အဲ့ဒီလိုရှုနိုင်ပြီဆိုတော့မှဘုန်းကြီးတို့ကဘာသင်ပေးလဲဆိုတော့မိမိတို့မှာအကယ်၍များကတိုင်းဆယ်ပါလုံးရှုခဲ့မယ်ဆိုရင်တော့အဲ့ဒီကတိုင်းဆယ်ပါလုံးကိုအောက်ကဇေယျတဲ့အကုန်လုံးအရှုခိုင်းတယ်နော်ဒါကတိုင်းပရိဘဂနမိတ်အာယုံပဲ ပုံကံတူပဲသူကအဲ့ဒါပရမဇန်ရှုတတ်တဲ့ပုဂ္ဂိုလ်ကခုနကအာနာပါနမှာရောဒီမှာရောဒီတမဲ့ဒုတိယဇန်ကုနိုင်တယ်ဒုတိယဇန်ရှုတတ်တဲ့ပုဂ္ဂိုလ်ကတတိယဇန်ကုနိုင်တယ်တတိယဇန်ရှုတတ်တဲ့ပုဂ္ဂိုလ်ကသရုတ်ဇန်ကုနိုင်ပါတယ်အဲ့တော့ဒီနေရာမှာတတိပြုရမယ့်အချက်ကလေးတွေကဒီဇန်ဘိုင်းမှာအာနာပါနဘိုင်းမှာလည်းအတူတူပါပဲနော်ဒီဇန်စရမှာလည်းအတူတူပဲဆိုကြပါစို့ဘုန်းကြီးတို့ဒီသရုတ်ဇန်ပဲသရုတ်ဇန်ကိုကြည့်လိုက်လို့ရှိရင်ပရိက္ခမ33ဥပဇာမ 33အနုလုံမှာ33ဂုရုရုပ်မှာ33ဇန်ကြမှာ31ဖြစ်သွားတယ်အဲ့ဒါတော်တော်လေးတတိထားအရှုခံရတယ်အရှုခံရတယ်ဆိုတာကဒီမှာရှေ့ကအကရင်34ဖြစ်ခဲ့သောမနတဖြစ်နေတယ်သောမနတဇောရဲ့နောက်မှာဥပက္ခဇန်ဇောကြဖို့ဆိုတာတော်တော်လေးခက်တယ်အဲ့ဒါကြောင့်သူကဥပက္ခပဲဒါဖြစ်နေအဲ့ဒီအခိုက်မှာဝိတဝိဇ္ဇာတရားထင်ရှားရှိနေတယ် ဥပ္ပစရသမာဓိဉာဏ်ပြမှာဝိတ္တဝိสารကမပြုတ်ဘူးဘုဗ္ဗဘာကေပရိကမဥပ္ပစရစိတ်တန်းဤသဝိတကသဝိสารဏိသဗ္ဗိကြီးဂာဏိသောမနတသဟကတာဏိဆိုပြီးတော့အဘိဓမ္မာကဒီလိုရှင်းထားတယ်အဲ့ဒါကတော့ဘုန်းကြီးတို့ဟိုအဟွာကိုရှင်းတာပါအဘောဇန်နေသရုဒ္ဒဇန်ကိုမဆိုလိုဘူးနော်သရုဒ္ဒဇန်ကြရင်တော့ပိဋိပရိဟာယတိဆိုတော့အတိပါတယ်နော်ပိဋိကရုပ်လျော့သွားတယ် အဲ့ဒါကြောင့်ဒီဝိတဝိဇာရကအဲ့ဒီမှာရှိနေတယ်ရှိနေတဲ့အတွက်ကြောင့်သူကဒီဘက်မှာ31ဖြစ်ပေမဲ့ဟိုဘက်မှာ33ဖြစ်နေတယ်အဲ့ဒါကိုသိချအောင်သူကရှုရတယ်ရှုလိုက်တော့အထက်ပိဇာနေအာဂတာနေဇာယရဏဇာဝိညာဏိဇာယရဏဇာအဂိဇညာယရဏဇာဒီဝတိညာဏယရဏဇာအဲ့ဒီဇာနေကအကုန်လုံးပုံစံတူပဲရှုရပါတယ်နော်အဲ့ဒီလိုပုံစံတူစနစ်တကျဇာဏတရားတွေကိုရှုနိုင်တဲ့ပုဂ္ဂိုလ်ကခုနကနောက်တစ်ခုဘုန်းကြီးတို့သင်္နာကတော့ဒီဇာဏတရားတွေကိုကြည်ကျင်နေတဲ့ရှုပြီးတဲ့ပုဂ္ဂိုလ်ကို မိမိတို့ကအကယ်၍မြင့်ပေါ့လေပြမစိုးမေတ္တာဇန်ဒီကိုဝင်စားနိုင်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့လို့ရှင့်ပေါ့နော်ဘုန်းကြီးကတော့အဲ့ကမ္မထန်တွေကိုတိတ်အားထုတ်စေခြင်းပါတယ်စိတ်တက်ကလေးတွေပျော်ပျော်နူးညံ့သွားစေခြင်းလို့ပါနင်ကပါလဲငါကပါလဲချမဲ့ဘာဖြစ်လဲဒီစိတ်ဓာတ်တွေကလောကမှာအမတန်အစစ်နိုင်တဲ့စိတ်ဓာတ်တွေပါနော် ဒုဘောတုကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာနဲ့ကုသိုလ်တရားတွေရအောင်ဆက်ဆံကြလို့ဒုကိုသူမြင်လို့ကုသိုလ်တရားတွေကတိုးပွားကြတယ်ဆိုရင်မကောင်းဘူးလားသိကောင်းတယ်အလကားနေရင်လည်းကုသိုလ်ရတဲ့လုပ်ပါနော်ဒီကုသိုလ်တွေကအစင်မြင်ပါတယ်ပြမပြည်ကိုရောက်အောင်ပို့ပေးနိုင်တဲ့စွမ်းအားရှိပါတယ်နော်အဲ့တော့ကရုဏာဇံကိုရှုနိုင်တယ်မုဒိတာဇံကိုရှုနိုင်တယ်ဥပက္ခဇံတွေကိုရှုနိုင်တယ်ဆိုရင်တော့အဲ့ဒီဇာအတန်ရှုရမှာဖြစ်တယ်အဲ့ဒီတရားတွေကိုရှုထားပြီးတဲ့ပုဂ္ဂိုလ်တွေကနောက်ထပ်ဘာတွေရှုရမလဲလို့ပြီးတော့အဲ့ အာနာပါနပရိဘာကနမိတ်ကိုအာယုံပြုတ်ပြီးပရမဇဏတရား34လုံးဆိုတာကိုသဘောပေါက်အောင်နည်းနည်းလေးဒီမှာဘုန်းကြီးထပ်ပြောကြပါမယ်နော်အဲ့ဒီမှာအသိစိတ်ကအာနာပါနပရိဘာကနမိတ်အာယုံကိုရယူခြင်းသဘောတဲ့နော်သိတယ်သိတယ်ဆိုတာဘာပြောတာလဲအာယုံယူလို့ရတာပြောတာဒီမှာစက္ခုအချင်းကိုလှမ်းကြည့်တယ်သိလားအာယုံယူလို့ရလားမရဘူးမရရင်စက္ခုအချင်းကိုသိတယ်လို့မပြောနိုင်ဘူး လှမ်းအာယုံယူလိုက်တဲ့စက္ခုအကြည့်ကိုသိတယ်ဆိုရင်တော့အဲစက္ခုအကြည့်ကိုအာယုံယူလို့ရတယ်ဆိုရင်ဒါသိတယ်လို့ပြောရတယ်နော်အဲဒါကြောင့်ဒီမှာဝိဇာနနာအာရမဏတဥပလတ္တိခုသောမူလဒီကနေ့အညီဒီဝိဇာနနာသိတယ်သိတယ်ဆိုတာကလည်းအာရမဏတဥပလတ္တိအာယုံကိုရယူတဲ့နိုင်တဲ့ဆွမ်းအားပဲနော်ဖတ်တာအာနာပါနပရိပါကနမိတ်အာယုံကိုတွေ့ထီသောအချင်းအဖြစ်ဖြစ်ခြင်းသဘောဒါကလက္ခဏာသို့မဟုတ် အာနာပါနပရိပါကနမိတ်အာယုန်နှင့်အသိစိတ်ကိုဆက်ဆက်ပေးခြင်းသဘောဒါကရတ္တဘုန်းကြီးတို့ရှုတော့မယ်ဆိုရင်အဲ့ဒါကတော့ကြက်ရတယ်နော်မကြက်လို့တော့မရဘူးဒီသဘောလေးတွေကဟိုထက်မှာဆိုင်းပုံကြီးနဲ့ဆွဲထားတာမဟုတ်ဘူးဒီနှလုံးအိမ်ထဲမှာဆိုင်းပုံသွားထားရင်ဆက်မှာမလားမဆက်မှုမဆက်မှုဒါကြောင့်ကိုကဒါလေးတွေကိုကြက်ထားတော့ဒီသဘောလေးတွေကိုမြင်အောင်ကြည့်ရမှာနော် အဲဒီတော့ဆက်လက်ဖော်ပြမိစရတိတုံးနဲ့အာယုံဟုဆိုရင်အာနာပါနပရိပါကနမိအာယုံကိုမြေဆိုလိုသည်ဥမှတ်ပါဒါဟိုစာကျင့်သွားအောင်နော်ဝေဒနာအာယုံ၏အရာတာကိုချမ်းချမ်းသာသာဝမ်းမြောက်ဝမ်းသာခံစားခြင်းသဘောပထမဇန်နဲ့သောမနတဝေဒနာနော်ပညာအာယုံကိုမှတ်သားခြင်းသဘောစေရနာအာယုံပေါ်သို့တမ်းပြုတ်တရားတို့ကိုရောက်အောင်စိတ်ဆော်ပေးခြင်းနှုတ်ဆော်ပေးခြင်းသဘောအင်္ဂကတအာယုံတစ်ခုတည်းပေါ်သို့စိတ်ကြရောက်နေခြင်းသဘောဒီငြိမ်နေခြင်းသဘော ဒီနေရာမှာတော့တမာတိသုံးနိုင်ပါတယ်နော်ဆံတမာတိဖြစ်နေတယ်တံပြုံတရားတို့ကိုဖျုံဖျက်မကျဲစေခြင်းတို့ဟောတံပြုံတရားတွေကိုဆိုတာကရှင်ဘက်စိတ်စိတ်သိခြင်းပြောတာအတူဗျံကျူဖြစ်နေတဲ့တရားတွေကိုတံပြုံလို့ခေါ်ပါတယ်ဗျံကျူဖြစ်နေတဲ့နံတရားတွေစိတ်တက္ကနာတစ်ခုအတွင်းမှာဗျံကျူဖြစ်တဲ့နံတရားတွေကိုတံပြုံတရားတွေလို့ခေါ်တယ်အဲ့ဒီတရားတွေကိုပြန်ကျဲမတော့အောင်ဆွဲစုထားနိုင်တဲ့စွမ်းအားပဲဘုန်းကြီးတို့ဟိုအဘောဓကယုတ်ကလတစ်ခုအတွင်းမှာတည်ရှိနေတဲ့ယုတ်တရားတွေကိုဖျုံဖျက်မကျဲအောင်ဖွဲ့စည်းထားသလို့ သူကလည်းဖွဲ့စည်းပေးတယ်ဒီဆွတ်စုပေးတယ်သူရဲ့စွမ်းအားကြောင့်စိတ်တွေကဘေးအပြစ်အာယုံကိုမရောက်ဘူးအာယုံတစ်ခုကိုအာနာပါနပရိဘာကနမိတ်ဆိုဒီနမိတ်တစ်ခုဒီပုံမှာစိတ်ကငြိမ်နေကြတယ်ကတိုင်းဆိုလည်းကတိုင်းနမိတ်တစ်ခုဒီပုံမှာနော်အဲ့ဒီလိုအာယုံပုံမှာစိတ်ကိုငြိမ်နေအောင်ဆွတ်စုထားတဲ့သဘောပဲနောက်တစ်ခုဇီဝိတတံပြုတ်တရားတို့ကိုစောင့်ရှောက်ပေးခြင်းသဘောတဲ့သူကစောင့်ရှောက်နေတဲ့ပက်ဆောင်ထက်ကလေးပဲမနတိကာရအာယုံဘက်သို့စိတ်ကိုတံပြုတ်တရားတို့ကိုဥလက်တွန်းပို့ပေးခြင်းသဘော အာယုံကိုနှလုံးသွင်းခြင်းနှလုံးသွင်းခြင်းဆိုတာကဘာပြောတာလဲလို့စိတ်ထက်ထည့်ပြီးတာအာယုံကိုစိတ်ထက်ရောက်အောင်ထည့်ပြီးတဲ့သဘောပဲဝိတ္တအာယုံပေါ်သို့စိတ်ကိုတမ်းပြုတ်ကြတဲ့ကိုရှေ့ရှုတင်ပေးခြင်းသဘောနော်ဝိဇာရအာယုံကိုထက်ခါထက်ခါသုံးသဆင်ញင်ခြင်းဆုံးနေခြင်းသဘောထပ်၍ထပ်၍ယူခြင်းသဘောအတိမောကအာယုံကိုဆုံးဖြတ်ချက်ချခြင်းသဘောဘယ်လိုဆုံးဖြတ်လဲ ဒီမှာခြေလင်တောင်းပါနေတဲ့အာနာပါနပရိဘာကနမိတ်ကိုအာနာပါနပရိဘာကနမိတ်ပဲလို့ဆုံးဖြတ်တဲ့သဘောလေးပဲနော်သို့မဟုတ်အာနာပါနလို့ဆုံးဖြတ်တယ်ပေါ့တို့တို့တို့ပြောရင်တော့ဝင်လေထွက်လေသို့မဟုတ်နမိတ်လို့ဆုံးဖြတ်တယ်နော်ဝရိယအာယုံကိုသိအောင်တမ်းပြုံတရားတို့ကိုဖြစ်အောင်ကြိုးစားအထုတ်ခြင်းသဘောဒီအာယုံလေးကိုသိအောင်ကြိုးစားနေတယ်ဒီအာယုံပေါ်မှာစိတ်ငြိမ်နေအောင်ဒီအာယုံကိုထိုးထွင်းသိနေအောင်ဒီလိုကြိုးစားနေတာအလုံးတမ်းပြုံတရားတွေအကုန်လုံးဖြစ်အောင်ကြိုးစားနေတာနော် နောက်တစ်ခုတန်ကြုံတရားတို့ကိုအာယုဘောတို့ရောက်အောင်ချီးပင့်ပေးခြင်းတဘောမြှောက်ပေးချီမထားတယ်ဘုန်းကြီးတို့ချောတိုင်းချောတိုင်းကြိုက်တဲ့ကအောက်ဆုံးကလူကနေအပေါ်ကလူတွေကိုချီးပင့်ထားပေးတယ်ဒီဝိရိယကချီးပင့်ပေးထားတာဝိရိယမရှိတော့ဘူးဆိုခါခွေကြသွားပြီနည်းနည်းအိတ်လိုက်တာကုန်ပါတယ်တက်မှန်လည်းအလောက်ကသွားအောင်ဟုတ်တယ်မလားအဲ့ဒီလိုဖြစ်သွားပြီရှော့ချလိုက်ပြီနော်နောက်တစ်ခုပီတိအာယုံကိုနှစ်သက်ခြင်းသဘောဘာအာယုံလဲဒီပရိဘကနမိတ်အာယုံပဲနော် ဆန္ဒအာယုံကိုသိလိုခြင်းတံပြုတ်တရားတို့ဖြစ်လိုခြင်းသဘောအာယုံကိုလိုလားတောင်းတတဲ့သဘောဆိုတာကဒီနေရာမှာရာဂနဲ့ရှင်တဲ့ဆန္ဒမျိုးမဟုတ်ဘူးနော်ဒီအာယုံကိုသိလိုနေတဲ့သဘောလေးညစ်စိတ်ငြိမ်နေလိုတဲ့သဘောပဲနော်နောက်တတ္တဇန်သမာဓိတိတ်္ခဇန်သမာဓိကျင့်စဉ်ကိုယုံကြည်မှုသဘောဇန်ဟာတကယ်မှန်တယ်ဆိုတာကိုယုံကြည်နေတယ်တဏိအာယုံ၌တံပြုတ်တရားတို့ကိုဘူရောကဲ့သို့မပေါ်စေဘဲကြောက်ဖြာကဲ့သို့နှိမ့်မြုပ်စေခြင်းသဘော အာယုံကိုစိတ်ခိုင်မြဲခြင်းသဘောအဲ့ဒါကတော့စာမသူကဒီလိုဖော်ပြလို့သာရေးထားရတာဘုန်းကြီးတို့ကြောက်ခဲတစ်ခုကိုရေထဲပြစ်ချလိုက်ရင်အောက်ခြေမှာတော့ပြီးကြောက်ခဲကငြိမ်ပြီးတည်နေသလိုတတိကလည်းအဲ့ဒီသဘောပဲဒါတမာတိနဲ့ရှင်တဲ့တတိပြောတာနော်ဘူးတော်ကဲ့သို့ရေပုံမှာမပေါ်စေဘူးဆိုတော့ရေပုံကိုဟိုငတ်ဖမ်းတဲ့လူတွေသုံးတဲ့ဘူးတော်တွေရှိတယ်အဲ့ဒီဘူးတော်တွေကိုရေပေါ်ပြစ်ချလိုက်ဘောလုံးဘောလုံးနဲ့ပေါ်နေတယ် ဒါတတိကအဲ့ဒီလိုမဟုတ်အာယုံထဲမှာစိတ်ကိုနစ်တော့အောင်သူကဆွဆောင်ထားနိုင်တဲ့စွမ်းအားရှိတယ်နော်နောက်တစ်ခုအာယုံကိုမမြင့်ပြောင်းခြင်းသဘောအာယုံနဲ့စိတ်ခိုင်မြဲနေခြင်းသဘောပဲဒါကိုတတိခေါ်တယ်ဟိရိဆိုတာကမကောင်းမှုအကုသိုလ်တရားဒုစရိုက်တရားတို့မှဆက်ခြင်းသဘောဝတ္တပမကောင်းမှုအကုသိုလ်တရားဒုစရိုက်တရားတို့မှကြောက်ကြောက်ခြင်းသဘောအဲ့ဒီနှစ်ခုကယောဂီတို့ခမည်းများမှာအရှိဝတ်တော်ခက်တယ်အဲ့ဒီချိန်ကမှဒီ ကျင်လင်တော့ပါတဲ့နမိတ်မှာစိတ်ကငြိမ်နေတာရှက်လာကြီးရဲ့ကြောက်လာကြီးရဲ့ဒီစိတ်တွေတော့မဖြစ်ပါဘူးဟုတ်တယ်မလားဒါပေမဲ့ဒီမကောင်းမှုအကုသိုလ်တရားဒုစရိုက်တရားတွေကိုရှက်ချင်းကြောက်ချင်းရှိနေတဲ့အတွက်ကြောင့်ဒီလိုကုသိုလ်တရားတွေကိုဆူဆောင်းနေတာဖြစ်တယ်အကယ်အကုသိုလ်တရားတွေကိုလွန်ကျူးအောင်မရှက်ဘူးမကြောက်ဘူးဆိုရင်ဒီတရားအထုတ်ဖြစ်မှာမဟုတ်ဘူးအမတုခင်ကပဲဖြစ်စေအထုတ်နေတဲ့အချိန်ခါမှာဖြစ်စေရှေ့ရှုတည်နေုံတည်နေတဲ့သဘောလေးပဲနော်နောက်တစ်ခု အလောဘအာယုန်၌စိတ်မကညီခြင်းမတက်မဲ့ခြင်းသဘောဒီကြည်လင်တောက်ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုတက်မဲ့တဲ့စိတ်ထားအဲ့ဒီချိန်ကမှမရှိဘူးတမာရီဖြစ်တဲ့အချိန်ကမှတမာရီမဖြစ်ခင်တော့ဒီနမိတ်ကလေးလိုချင်တယ်ပေါ့ဒါမျိုးတော့ရှိတတ်ပါတယ်တို့တော့တမာရီတကယ်ဖြစ်လေလို့ဇန်တမာရီဖြစ်ပြီဆိုရင်အဲ့ဒီစိတ်ထားတွေမရှိတော့မညစ်ကတ်တော့ဘူးနောက်တစ်ခုအာဒေါသအာယုန်၌စိတ်မခက်တံမကြမ်းတမ်းခြင်းသဘောအဲ့ဒီခါမှဒီအာယုန်ကိုမြင်ရလို့စိတ်ထဲမှာဒေါသဘာမှမဖြစ်ဘူးခက်တံကြမ်းတမ်းမှုမရှိဘူး တတရမိစ္ဆတတအာယုန်၌စိတ်ကိုအလဲအလတ်ထားခြင်းသဘောစိတ်တက်ကြွမြင့်မောမှု မာနစိတ်တက်ကြဆင်းမှုထိလမိတ်တတို့ဘက်သို့ဘာဝနာစိတ်ကိုမရောက်အောင်ဘာဝနာအာယုန်၌စိတ်ကိုအလဲအလတ်ထားခြင်းသဘောအဲ့ဒီတတရမိစ္ဆတတကသိအရေးကြီးပါတယ်နော်ဥပက္ခလို့ဘုန်းကြီးတို့အများအဖြစ်သုံးတယ်ဇာပိမဆိုလိုတဲ့ဥပက္ခကအဲ့ဒီဥပက္ခပဲဥပက္ခတန်ဖိုးစဉ်ဆိုတာလည်းဒီဥပက္ခပဲနော် အဲဒီတော့ဘုဇင်တရားခုနှစ်ပါးမှာပါနေတဲ့ဥပ္ပခကဒီဥပ္ပခကိုဆိုလိုရင်းဖြစ်တယ်ဘုန်းကြီးတို့သင်္ခါရုပ္ပခလို့ခေါ်တဲ့ဝိပဿနာဘိုင်းမှာသင်္ခါရတရားတွေပုံမှာဥပ္ပခဖြစ်နေတယ်ဆိုတာလေဒီတရမေဇ္ဇတကိုပဲဆိုလိုပါတယ်နော်အဲဒီတော့ဒီဥပ္ပခကတော်တော်လေးအရေးကြီးတယ်စိတ်ကိုတက်ကြွမှုမြင့်မောမှုပဲလည်းမရောက်ဘူးစိတ်ဓာတ်ကိုတွန့်ဆုတ်သွားတယ်ပဲလေကြာဆင်းသွားတယ်စိတ်ဓာတ်တွေကြာဆင်းနေဆိုပြီးတချို့ဒီလိုဖြစ်နေတယ်ရှုလို့မရတော့ အဲ့ဒါမျိုးမဖြစ်စေရဘူးနော်ဒီစိတ်ကဒီစေတသိက်ကအဲ့ဒီသဘောတရားလေးတွေကိုတန်းထားတယ်အလဲအလတ်မှစိတ်ကိုငြိမ့်နေအောင်သူကထိန်းထားတယ်နောက်တစ်ခုအာယုံကိုလစ်လူရှုခြင်းသဘောဆိုပြီးဒီလိုလဲဘာသာပြန်တယ်နောက်ကာယပတ္တတိအာယုံနဲ့စေတသိက်တို့ငြိမ့်အေးခြင်းသဘောစိတ်ဓာပတ္တတိအာယုံနဲ့စိတ်ငြိမ့်အေးခြင်းသဘောကာယလောဒအာယုံနဲ့စေတသိက်တို့လျင်မြန်ပေါ်ပါခြင်းသဘောစိတ်ဓာလောဒအာယုံနဲ့စိတ်လျင်မြန်ပေါ်ပါခြင်းသဘော ကာယမုဒ္ဒတအာယုန်၌စေတသိက်တို့နုညံခြင်းသဘောစိတ်တမုဒ္ဒတအာယုန်၌စိတ်နုညံခြင်းသဘောကာယကံမြညတအာယုန်၌စေတသိက်တို့ခံကြခြင်းသဘောရှုလို့အချိုးကျအစဉ်ပြေခြင်းသဘောနော်ရှုလို့အစဉ်ပြေနေတယ်စိတ်တကံမြညတအာယုန်၌စိတ်ဤခံကြခြင်းသဘောရှုလို့အချိုးကျအစဉ်ပြေခြင်းသဘောကာယဘဂုံညတအာယုန်၌စေတသိက်တို့ပြန်တိလေ့လာနိုင်ခြင်းသဘောကျွမ်းကျင်လေ့မာခြင်းသဘောကိလေသာအနာကင်းနေခြင်းသဘော ဒီအန္တမရကိုရှုလိုက်ချက်ချင်းဒီပရိဘာကနိဗ္ဗာန်ရတယ်တွန်းတွန်းကျင်ကျင်နည်းနည်းနည်းနည်းကိုရှုနိုင်တယ်ဒီသဘောပြောတာနော်စိတ်ဓာတ်ဘာကုံညတာအယုံနဲ့စိတ်ကြီးပြန်တိလိမ့်လာနိုင်ခြင်းသဘောကျွမ်းကျင်လိမ္မာခြင်းသဘောကိလေသာအနာကင်းခြင်းသဘောကာယစုကတအယုံနဲ့စတိတ်တို့ဖြုံးမှခြင်းသဘောမာယာတထေရအကွေ့အကောက်ကင်းခြင်းသဘောအဲ့ဒီအချိန်ခါမှာသူကဒီလိုနောက်ပိုင်းမှာရေးထားတာများရှိမလို့တော့မသိပါဘူး သူကမိမိမှာထင်ရှားမရှိတဲ့ဂုံတွေကိုဖော်ပြတာကမာယာနော်ထင်ရှားရှိတဲ့ဂုံကိုဖုံးအုပ်ထားတာကဗတ္ထိယကိုကရှုလို့မရဘူးဘယ်နှလုံးဒီမကြီးရှုလို့ရလားအာတပိတော့ကောင်းကောင်းရတယ်ပြတကယ်တော့ရှုလို့မရဘူးအဲ့ဒါကမာယာနော်အာဒီကမကြီးကဟိုမှာ ဘာတွေလောက်ခဲ့တယ်ပေါ့မကောင်းတာတစ်ခုခုလောက်ခဲ့တယ်ဆိုပြောလိုက်မာကျွတ်တို့ကဒီလိုစမ်းဟုတ်ပေါ့ကျွတ်တို့ကဒါမျိုးဘယ်တော့မလုပ်ဒါမိမိအပြစ်ကိုဖုံးလွှမ်းတာအဲ့ဒါကတာထေရနော်အဲ့တော့အဲ့ဒီမာယာတာထေရအငွင့်ကောက်တွေကဒီဇန်သမารိဖြစ်တဲ့အချိန်ကမှလုံးလုံးမရှိပါဘူးဘာဖြစ်လို့လဲဒီဇန်သမာဓိဒီစိတ်ထားလေးတွေဒီစိတ်တွေသုက္ကတာကာယသုက္ကတာဆိုတဲ့ဥသုက္ကတာစရတိတ်တွေကစိတ်ကိုဖြောက်မှတ်အောင်သေသေးချာချာထထားတဲ့အတွက်ဒီအကွက်ကောက်တွေဘာမှမရှိတော့ ပညာအာနာပါနပရိဘကနမိတ်အာယုကိုထွင်းဖောက်သိမြင်ခြင်းသဘောတဲ့နော်အဲ့တော့ပေါင်းလိုက်တဲ့အခါကျတော့မနောရဝဇံကဆက်စီလေးစနှလုံးအလုံးဒါတော့နားလေတဲ့အဲ့ဇာဏတရားက34မျိုးနော်အဲ့ဒီနန္တရားလေးတွေကိုမိမိတို့ကအလွတ်ကျက်ပြီးတော့မှခုနကဇံကိုပြန်ဝင်စားပြီးတော့ဒီဂျင်းနေတော့ပါတဲ့နမိတ်ကိုအာယုံယူပြီးဇံကိုပြန်ဝင်စားပြီးတော့မိမိတို့ကဘဝင်မနောကြီးကိုသိသိပြီးမနောကြီးမှဒီ နမိတ်ထင်လာတဲ့အခါမှာလှမ်းရှုမယ်ဆိုရင်တော့လွယ်လွယ်ကူကူနဲ့ရှုလို့ရပါတယ်နော်ဒါကြောင့်သူတို့ဒီစနစ်ကဘလို့ပေးတာလဲအရှင်သန္တိဗုဒ္ဓကိုရမြတ်ကြီးကပေးသွားတဲ့ဤစနစ်ပါနော်အဲ့ဒီစနစ်ကိုဘုရားရှင်ကလက်မှတ်ထိုးသွားပါတယ်လက်မှတ်ထိုးတယ်ဆိုတာဘာပြောတာလဲဓာတုခေါ်သွားတယ်ငါတပည့်သိတော်တယ်ဟုတ်တယ်မလားသူကတိတိကျကျဘုရားရှင်ကအနုပ္ပဒသုတ်တံမှာအတိအကျဝန်ခံပြီးတော့ဟောသွားတာပါနော် ဘုရားရှင်ကလည်းဝန်ခံပြီးဟောတယ်အရှင်သာရိပုတ္တရာကြီးကလည်းလက်တွေ့ရှုလို့ရတယ်အဲ့ဒီနောက်ကိုဘုန်းကြီးတို့ကလက်ရမလားမလက်ရဘူးလားလက်ရမယ်သူတို့သွားတဲ့လမ်းအတိုင်းလိုက်ပြီးရှုမယ်ဆိုရင်ရပါတယ်နော်ဒီလက်ညှိုးထိတ်နဲ့ဒီလက်ညှိုးကိုထိလို့မရတာမှန်တယ်ဒီစိတ်နဲ့ဒီစိတ်ကိုရှုလို့တော့မရဘူးဒါပြင်နဲ့ဒီနေရာမှာအရှုခံစိတ်ကဇဏ္ဏတရားတွေနော်ရှုတဲ့စိတ်ကဝိပဿနာဇောဝိတိခုနကမနောဒရဝိတိပဲ အဲဒီမနောတရဝုဒ္ဓိမှာပါနေတဲ့ဉာဏ်ကဝိပဿနာဉာဏ်ပဲဒါစွမ်းအားအမြဲတမ်းကြီးတဲ့ဉာဏ်အဲ့ဒီဉာဏ်လေးကိုထက်လောက်အောင်မလုပ်ရလဲတမာတိဆိုတဲ့ကြောက်ဖြာတက်မှာသွားသွားပြီးတွေးပြရတယ်တွေးလိုက်လို့ချင်းဒီဉာဏ်ကထက်လာတယ်ထက်လာရင်ဒီဇာဏတရားကိုပြန်ရှုလို့ရတယ်တမာတိဆိုတဲ့ကြောက်ဖြာမှာတွေးရတယ်ဆိုတာကတမာတိကိုထက်ကထက်ကပြန်ဝင်စားရတယ်ဝင်စားလိုက်တဲ့အချိန်ကမှတမာတိကအကောင်းလာလို့ဇာဏတမာတိမှာထလင်ထားခြင်းဒီဉာဏ်နဲ့လှမ်းပြီးရှုလိုက်တဲ့အချိန်ကမှ ဒီဇာဏံတရားတွေကိုရှုလို့ရတယ်ဇာဏံတရားတွေကရှေ့ကဝိပဿနာဉာဏ်ကနောက်ကရှေ့ဝိထိနဲ့နောက်ဝိထိခွာပါတယ်ရှေ့စိတ်တဲ့ခဏနဲ့နောက်စိတ်တဲ့ခဏလို့တော့မဆိုလိုဘူးเนาะရှေ့ဝိထိနဲ့နောက်ဝိထိပဲအဲ့ဒီလိုရှုတတ်ခဲ့မယ်ဆိုရင်ဒီရှုတဲ့ဤစနစ်ကအရှင်သာရိပုတ္တရာကိုရောမြတ်ကြီးကိုရင်ရှုသွားတဲ့ဤစနစ်ဖြစ်တဲ့ဒီဤစနစ်ကိုရှင်သာရိပုတ္တရာကသူ့ညာနဲ့သူထိုးရင်းရှုတာလားလို့မေးစရာတော့ရှိတယ်မဟုတ်ပါဘူးเนาะ အတိကပါရမီစွမ်းအားကြောင့်ဘုရားအမှုရှိတဲ့အရှင်အတ္တိမထေတို့လိုပလံကာရီထံမှရရှိတဲ့ဤစနစ်ဖြစ်ပါတယ်နော်ဒါကြောင့်ရှင်သာရိပုတ္တရာကိုရမြတ်ကြီးကညက်ပဲအိပ်ပြီဆိုရင်ဘာလုပ်တယ်လဲအရှင်အတ္တစီမထေဘယ်နေရာမှာရှိလဲရှိတဲ့ဘက်ကိုခေါင်းထားပြီးအိပ်တယ်ဘယ်တော့မှခြေတော့ထားမရအဲ့ဒါတချို့တွေကကဲ့ရကြတယ်ရှင်သာရိပုတ္တရာကြီးကဗြဟ္မဏအယူမစွန့်သေးပါဘူးဆိုပြီးတချို့ကဒီလိုပြောတယ်မဟုတ်ဘူးသူကရှင်သာရိအရှင်အတ္တစီမထေဟာ အနောက်အရမှရှင်အဲ့ဒီဘက်ကိုခေါင်းထားပြီးသူအိတ်တယ်သူဆရာဘက်ကိုဘယ်တော့မှခြေတော့မထားဘူးအရှင်းရမှရှင်တဏိဘုဒ္ဓရှင်အရှင်းရဘက်ကိုခေါင်းထားပြီးအိတ်တယ်အဲရှင်အတ္တစီမထေရှိခဲ့အဲ့ဒီနီးစနစ်ဖြင့်ဘုရားအမှုရှိတဲ့အရှင်အတ္တစီမထေခဲ့သူသောသံဃာယရဏတွေထံမှသူကစနစ်တကျသင်ယူခဲ့လို့ရရှိတဲ့နီးကောင်းစနစ်ကောင်းဖြစ်ပါတယ်အဲ့ဒီနီးစနစ်အတိုင်းသူကကြင့်ကြံချက်ကိုပွားများအထုတ်တဲ့အတွက်စံဃာရဲ့အတွက်မှာဘာဖြစ်သွားလဲ အရတဖုန်တည်တယ်ဒီဇာဏတရားတွေကိုတလုံးစီတလုံးစီဝိပဿနာရှုလို့ရတယ်ဖတ်တာအနိစ္စဝေဒနာအနိစ္စသိညာအနိစ္စတလုံးစီရှုလို့ရတယ်ဖြစ်တာကိုရှုရင်ဖြစ်တာကိုတတိယချက်သိတယ်ဒီနေတဲ့ထီကာလကိုရှုရင်ဒီနေတဲ့ထီကာလကိုတတိယချက်သိတယ်ပြက်သွားတဲ့ဘင်ကိုလှမ်းရှုရင်ပြက်တဲ့ဘင်ကိုကိုယ်ကပြပြကိုသိတယ်အဲ့ဒါကဘုရားရှင်ကိုယ်တော်ရင်ကဝန်ခံပြီးဟောထားတာအဲ့ဒီတော့အဲ့ဒီမှာထူးခြားချက်ကလေးတစ်ခုကတော့ဘုရားရှင်ကတည့်ရဟောတော်တာကတော့ ဇံဝင်စားပြီးဇံမထားတဲ့အထူးသဖြင့်နိဝတညာတညာရဏဇံရောက်တော့ဟောထားပါတယ်နော်အတိတံနိရုဒ္ဓချုပ်လင်ပြီးတဲ့အတိတ်ကဖြစ်ခဲ့တဲ့ဒီဇာဏတရားကိုရှင်သာရိပုတ္တရာကဒီလိုပြန်ရှုပါတယ်ဆိုပြီးအတိတ်ဟောထားတယ်ဒီတော့အဲ့ဒါပစ္စုပန်တက်တယ်ဟုတ်လားမဟုတ်ပါဘူးနော်ဇာဏတရားကရှင်ဝိထိရှုတဲ့ဝိပဿနာဇောဝိထိကနောက်ဝိထိဝိထိနှစ်ခုကြားမှာဘဝင်ဘလောက်ခြားလဲအဲ့ဒါအတိတ်မပြောနိုင်ဘူး ဘုရားရှင်ယင်မိအစုံစုံတကိုးဗျာတိဟာပြတယ်အလုံးကြောက်မှုကြတယ်နော်မျိုးလုံးတစ်ဖက်ကရေထွက်တယ်တစ်ဖက်ကမီးထွက်တယ်အဲတကယ်ရေတကယ်မီးပဲဒါကဟုတ်လားမဟုတ်လားသွားမစင်းနဲ့ဟုတ်တယ်မလားငါသွားမီးညှိလို့ရမလားသွားမစင်းစားနဲ့နော်ဒါတကိုးရပဲအဲဒီတော့ဘယ်ဘက်ကမီးထွက်တယ်ညာဘက်ကရေထွက်တယ်အဲ့ဒီလိုတကောမြာတိဟာပြတဲ့အချိန်မှတောင်မှဝိသိတစ်ခုနဲ့တစ်ခုကြားပေါ့ဒါသရုတ်ရဆန်သမာဓိဝိသိပဲ ဒီဝီထိတစ်ခုနဲ့သရုတ်တကံသမာဓိဝီထိတစ်ခုနဲ့တစ်ခုအကြမှာဘဝင်နှစ်ကြိမ်ခြားသေးတယ်အရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကတော့ဝီထိတစ်ခုနဲ့တစ်ခုအကြမှာဘဝင်16ကြိမ်လောက်ခြားတယ်သို့တော့ကျန်နေတဲ့ပုဂ္ဂိုလ်တွေကမရေတွက်နိုင်ဘူးဘလောက်ဆိုတာအတိအကျမပြောနိုင်ဘူးဒါကြောင့်ရှစ်စိတ်နဲ့နောက်စိတ်လို့ပြောမယ်တော့ပြောလို့တော့သိမရဘူးသို့တော့နားလည်လွှဲအောင်တော့ပြောထားပါတယ်နော်ဆိုလိုတဲ့အဓိပ္ပာယ်ကတော့ရှေးဝီထိနဲ့နောက်ဝီထိမျှတာဖြစ်ပါတယ်နော် အဲ့ဒီလိုရှုနိုင်ခဲ့မယ်ဆိုရင်ဒီဇာဏတရားတွေကိုရှုလို့ရပါတယ်တိုးတော့ကမ္မောစရဏတရားတွေရှုဖို့ကိုနိဗ္ဗာန်ကြမှာဘုန်းကြီးထပ်ပြီးပြောပါမယ်တိတ်တရားကရှည်သွားရင်တော့နည်းနည်းငိုက်ကုန်လိမ့်မယ်ထင်တယ်နော်ကဲမေးခြင်းနဲ့မေးခွန်းများရှိခဲ့လို့ရှိရင်တော့ဒီရှုွက်တွေနဲ့ပတ်သက်လို့မေးနိုင်ပါတယ်နော် 对，我们没听见